ဘုရားမြတ်စွာဤဝါတော်ခြင်းတရားတော်ဆိုပြီးတော့မောဇောလာကြီးနေရာစဟောတာဒါမှတော့မပြီးသေးပါဘူးဒီတော်ဝါကပထမတော်ဝါမြတ်စွာဘုရားပထမတော်ဝါမှာပြီးမှပြီးပါမလားမြတ်စွာဘုရားဝါဇောဥဝါဇောလာကြီးနေညနေမှာ မာရဏသီတိရဲ့နိနိရောင်ဆိုတဲ့တော်ရရောက်ပြီးသူစရောကြီးငါဥအမှုပြုပြီးတော့သမစကြာတရားတော်ဟောတယ်ဒီနေ့ကလာပြီးတော့ဟောရတာပြီးပါပြီဒီလိုလုပ်အဲ့ဒါတရားဥစ္စာပြီးတော့ဟောတာဒီ အရှိလောကရကလည်းလာကြီးဝင်ဝင်ဝင်ဝင်ဒီဒီတင်လဲပေါ်ထွက်နေတဲ့အချိန်နောက်လောကရမှာလဲနေကြီးဝင်လာကြီးဖြစ်နေတဲ့အချိန်ကစပြီးတော့သမဇ္ဇာတရားဟောတယ်လို့သဗ္ဗထာတိသာတွေကဆိုပါတယ်သမဇ္ဇာတရား အခုပါဠိတိုင်းရှိတဲ့အတိုင်းပြောလိုက်မယ်ဆိုလို့ရှိရင်15မိနစ်မိနစ်20အလိုဆုံးနိုင်ဝဲပဲကြာမှာပါပဲသိနေကြပါဘူးဟိုတုန်းကလည်းနှုတ်နဲ့မြတ်စွာဘုရားဟောတော်မူတယ်ဆိုတော့ဒီတိုင်းသာဆိုလို့ရှိရင်ဒီလိုပဲ15မိနစ်မိနစ်20နိုင်ဝဲတော့ရှိမှာပဲကြာပြီးတော့ ဝါဥနာပြီးကြွမဲ့ပုဂ္ဂိုလ်တွေဖြစ်တဲ့သူဆိုရင်ငါတို့ကအရှင်ကုန်းနေညသဘာဝတရားနာနေခြင်းနှလုံးသွင်းပြီးဝိပဿနာညာဆင်တိုင်းတဲ့ပြီးအရိယာမညာပူညာမြင်နိဗ္ဗာန်မြင်မောပြီးသောတာပန်ဖြစ်သွားသည်ဇမာရိယသက်ရှိကြရေနတ်တွေကမရင်မတွက်နိုင်အောင်များစွာသောနတ်တွေတရားတို့ရကြသည်ဒါ မြတ်စွာဘုရားတရားဥတဲ့အခါတရားဥခေါ်တဲ့အခါကလာတရားဥနာပြီးတော့သူတောင်းဝင်ရပါလို့ဤသူတော်ရှိတဲ့ပုဂ္ဂိုလ်တွေဖြစ်မှာပေါ့ဒီလိုပဲဆိုရမှာအဲဒီမှာသင်္ကုန်းညကတရားရိယသောတာပန်ဖြစ်သွားတယ်ဆိုတော့ဘုရားပေါ်ယုံကြည်မှုခိုင်မြဲသွားပြီဒါကြောင့်သာသနာတော်မှာ ရှင်ဟာဖြစ်ကိုလျောက်တောင်းမြတ်စွာဘုရားကြီးသာသနာတော်ရင်းဟာဖြစ်လျောက်တောင်းတာမြတ်စွာဘုရားအေးဒီကိုခေါ်ပြီးရာမျိုးပြီးစတော့ကလည်းယဟန်တွင်နေပါပဲသူတို့မြတ်စွာဘုရားဘိက္ခုခေါ်တာပဲသူတို့ကိုဘိက္ခုဟန်လို့ဆိုပြီးလို့ခေါ်တာယဟန်တွင်နေဒါပေမဲ့လည်းအဲဒီသောတော်တုန်းကယဟန်ကတော့သူတို့ကသူတို့ဝိထားတဲ့ယဟန်ကသာသနာ့ဘယဟန်ရေသိယဟန်နေပေါ့ မြတ်စွာဘုရားအေးအေးလေးလေးခေါ်ပြီးတော့ဉာဏ်ပြုလိုက်တော့ဒါကသာသနာတော်ရင်းယဟန်အဲသာသနာတော်ရင်းယဟန်ကတပါးမြတ်စွာဘုရားကတပါးနေတော့ဆရာရဲ့ဆရာရဲ့မင်္ဂလာရဲ့သုံးတော့သုံးတော့တာပေါ့လေအဲဒီနေ့ဟောလိုလာပြီးနေညနေမှာဘုရားပွင့်တာကတော့သုံးလာပြီးနေကဆိုတော့နလရှိသွားပြီ

ရှင်ဝဘရှင်ဗတိယရှင်မဟာနာအရှင်တကြီးလေးပါးကျမ်းတယ်သူတို့ကတော့သမစကြာတရားနာရင်တရားတွေကိုမရဘူးတရားတွေမရသေးတော့ညဇာဘုရားပေါ်မှာခိုင်မြဲတဲ့ယုံကြည်ချက်မဖြစ်သေးဘူးတရားတရားတော့ဖြစ်တာတော့ဖြစ်တာပေါ့ဒါပေမဲ့လို့ မပြတ်နိုင်တဲ့ယုံကြည်မှုမဖြစ်သေးဘူး။ဒါကြောင့်မို့သာသနာတော်ရင်းမှာယဟန်ဖြစ်ကိုသူတို့ကမတောင်းပါနိုင်ဘူး။ဒီတိုင်းပဲနေသေးတာပဲ။အဲဒီတိုင်းနေတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားဆက်လက်ပြီးတော့ဆရာအားထုတ်စီရတယ်။သာသာကြားလဲဆုံးမမကြွားပဲနဲ့ကြောင်းတဲ့ရင်အမြဲနေပြီးတော့တော့ကြောင်းရဆိုရင်ဆုံးမတော့မတော်ဘူး သုံးပါးဆုံးမှသွားတဲ့အခါရှိသေးတယ်နှစ်ပါးဆုံးမှသွားတဲ့အခါရှိသေးတယ်အဲကျောင်းထဲတွေမှာနေပြီးရသော်ဘုရားဘုရားအားထုတ်နေတဲ့ကိုယ်ကြီးလေးဦးဘုရားနဲ့စပ်ပြီးတော့စိတ်သေးသေးလို့ရှိရင်ရသော်ဘုရားကိုယ်တော်နဲ့သွားပြီးတော့ညွှန်ကြားရဟောပြောရဒီလိုမကြံနဲ့ဒီလိုနှလုံးမသွင်းနဲ့ရသော်ဘုရားဟောရ ကျိုးသွင်းနေတဲ့ပုဂ္ဂိုလ်တွေကလည်းမြတ်စွာဘုရားကလာပြီးတော့ကြောက်ကြောက်လို့ရှင်ရင်ဘယ်လိုနှလုံးသွင်းလိုက်ဘယ်လိုကျူးလိုက်ဘယ်လိုမားလိုက်မြတ်စွာဘုရားသင်ပြပြီးတော့ဒီကအခုသမထစိတ်တော်ဆိုတာအဲ့ဒီကနည်းရဲ့အဲ့ဒီနည်းကြပြဆရာကျိုးကမသိဘူးသမထစိတ်တယ်ဆိုတာသူ့ကဲ့ရဲ့ပြောတဲ့ပုဂ္ဂိုလ်ရှိသေးမလိုလားတဲ့ပုဂ္ဂိုလ်တွေပေါ်တယ်မန်စေတွေကတော့သရာတရားရှိတဲ့ပုဂ္ဂိုလ်တွေဆိုရင် ဒီနေ့ကြားကြားဒီကြားကြားရေဒီလေးကတော့တဲ့ပုဂ္ဂိုလ်တွေဒီမှာလောက်တိုင်းနေတဲ့ဥစ္စာရှင်မောနေတာပဲရှင်နေရမှာအတိအကျယူရမှာကျဲရမှာမဟုတ်ဘူးဒါပေမဲ့လည်းမလိုလားတဲ့ပုဂ္ဂိုလ်တွေကဒီအားပြတာကိုကျဲရဒါပုဂ္ဂိုလ်ရမဟုတ်ပါဘူးသူကလည်းပြင်ရတာပေါ့လေလို့ဆိုဟိုရင်လူလူချင်းပြင်တယ်လို့ပဲ အလုတ်သူအလုတ်သူမြင်ကြတယ်လို့တရားဟောတဲ့ပုဂ္ဂိုလ်တွေဓမ္မအဓိကတွေကဒီအကြောင်းဥဒါကတော့လူဓမ္မအဓိကပါပဲညာလူတွေပေါ်တယ်ဒီလိုပုဂ္ဂိုလ်တွေအဲသူတို့ကသမဏစိတ်သာလည်းအပြစ်ပြောတယ်လို့ကြားတယ်ဒါကညာရှိတဲ့အနေနဲ့ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဒီကောင်းမလို့ကောင်းမရှိလို့ပြောဆိုတာသင်ကြားသွားသုံးဖြတ်ရ မြတ်စွာဘုရားကိုယ်တော်တိုင်စတင်ပြီးတော့ဆောင်ရွက်ခဲ့တဲ့လုပ်ငန်းစဉ်ပဲအဲဒီတော့မြတ်စွာဘုရားအကျဉ်းချုပ်စိုက်ပြီးတော့ဘုရင်ဆုံးမနေတော့ဒုတိယနေ့သာသနာလာဇန်တည့်ရနေ့လာရင်ညရတယ်ကမ္မထာဝင်ရတရားထုတ်ကြတယ် လာဇန်းပြင်းနေကြတော့ရှင်ဝဘမဖြစ်မောဒပါတိမေကိုညာရတယ်လာဇန်းနှေးနေကြတော့ရှင်ဗရိယမဖြစ်မောဒပါတိမေကိုညာရတယ်စာရင်တော့စကားလေးရှင်းအောင်လို့နှစ်ပါးလုံးပေါက်ပြီးတော့ပြရတာကအမှန်ကတော့ဒီလိုချင်းတည်းချင်းပဲတရားတွေရတဲ့အခါကာလကြတော့မှသူတို့ခိုင်နေတဲ့ဗရာတရားဖြစ်သွားတော့ ဘုရားထံညာပြီးတောင်းမှညာတဲ့မြတ်စွာဘုရားအေးဒီကိုပြီးတော့ညာပြုပေးတယ်။သာသာလာဂုတ်တည်းနေဆိုရင်သာကြောတည်းလာဂုတ်တည်းနေဆိုရင်အဲဒီမှာညာနှစ်ပါးဖြစ်သွားပြီပေါ့ဒီကုန်းညာနဲ့ရှင်ဝဘနှစ်ပါးဖြစ်လာဂုတ်တည်းနေကြတော့သုံးပါးဖြစ်သွားသုံးပါးဖြစ်တော့ကျန်တာနှစ်ပါးသာသောဘုရားတရားတည်းတိဘိက္ခု ဩဝရိဝိပါတိသာဂောဘဂဝါသာဂောသူခာကာလနဲ့ဘဂဝါမြတ်စွာဘုရားတို့တရားတွေတွေဘုံမှာကျင့်ကြံသောဘိက္ခုမဟာနာနဲ့အတကြီးဟူသောယဟန်တို့ကိုနိဟာရဗတ္တေနာ ဆောင်းလာတော့သွန်းခြင်းဩဝတိဘုမာတော်မူခြင်းနုသာတိသင်ကြားတော်မူသည်အဲဆုံးမမတော်ကြဘူးအဲဒီမြတ်စွာဘုရားလည်းဆုံးမမတော်ဘူးအဲဒီတရားထုတ်နေတဲ့ပုဂ္ဂိုလ်နှစ်ပါးလည်းဆုံးမမတော်ဘူးယံတရားဘိက္ခုပိဏာယစိတ်တော်အာရံဒီကိနာသတ်တယ်ကောရာသေးသည် သရောသုံးပါးလုံးသောဒိဋ္ဌိဟန်တို့သည်ဝိနာယသရိတဝါဆွမ်းလို့ငါလူလူဝါဆွမ်းခံ၍ရာခြင်းဆုံးကိုအာရန္တိဆောင်လာကုန်၏ဒေနတော်သုံးပါးသောယံတို့ဆွမ်းခံ၍ယူလာသောဆွမ်းဖြင့်သဗ္ဗေသော၆ပါးအစုသည်ရာပေတိမြားရ၏နာ ဝီဝီဝီဝီပါဠိတော်မှာပြရတာလည်းအစဉ်လေးသုံးပါးကဆမှန်သွားတယ်သင်ကိုယ်နေညရှင်ဝါပရှင်မဟာနာသုံးပါးသူတို့ကတရားထုတ်ကြပြီးသားပုဂ္ဂိုလ်တွေသူတို့ကဆမှန်သွားကျန်တဲ့နှစ်ပါးကသုံးခါမှနဲ့အာထုတ်နေတယ်မြတ်စွာဘုရားကလည်းပဲအရေးအကြောင်းရှိရင် ညွန်ပြရအောင်လို့သုံးကမတော်ဘူးသုံးကတော်တဲ့အချိန်တွင်းမှာဒီမှာတရားဆုံးနေတဲ့ပုဂ္ဂိုလ်တွေသင်မပြေဖြစ်နေလို့ရှိရင်ဒါကိုယ်နဲ့ကြတာရအောင်မှာကိုနေရအောင်မှာတော့စောင့်ပြီးတော့သဘောကူးဆက်ပြီးတော့ကိုယ်နဲ့ကြတာနေတာပါရေးကြည့်ရစောင့်ပြီးတော့ပြနေလို့ရှိရင်တရားများတိုးတက်တယ်အခုဟောဒီမှာတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းတရားယောဂီအဟောင်းနဲ့ယောဂီအဖြစ်နဲ့လာရင်သရတရားလည်းရှိတဲ့ယောဂီတွေပေါ့

အဲ့ဒါမလုပ်ကောင်းတဲ့ဥစ္စာဒါမလုပ်အောင်ဒီဟိုတရားအထုတ်ဖို့ရတယ်တိုက်တွန်းရတယ်အထုတ်ဖို့ရှုဖို့မှတ်ဖို့ဒါပဲတိုက်တွန်းရပြောဖို့ဆိုဖို့တွေပြင်ပြီးလိမ်မြတ်ပြင်ပြီးလို့ပြင်နေတာပေါ့ဒီဥစ္စာမလုပ်အောင်အဲ့ဒါကတော့အဲ့ဒါမျိုးသမီးယောဂီတွေကတချို့ယောဂီဟောင်းတွေအဲဒီလိုပဲစောင့်ရှောက်ပြီးတော့သွန်သင်ပေးလို့ရှိရင်တရားတွေသမာဓိဉာဏ်နဲ့ပြည့်လွယ်ပါတယ် မှန်တာကောင်းပါလေအမျိုးသားယောဂီတွေကအဲ့ဒီလိုသင်ကြားနေတယ်တရားမရှိဘူးတရားမရှိတော့တရားတွေသူတရားမတတ်ဘူးကလေးတွေပါလေဆိုင်းငယ်တွေလာပြီးတရားတို့ဖောက်ဆောင်မဲ့ပုဂ္ဂိုလ်ကမရှိဘူးမျိုးသားတွေတော့ဦးကြီးတွေဦးလေးတွေပါလေညာတွေကလည်းဘယ်တော့လည်းသိဆက်ဆက်တာမဟုတ်ဘူးကမျိုးသမီးတွေထဲမှာတော့အတော်တို့ဘာလို့ညာတို့အမတို့ဘယ်တော့တွေကဒီကဆောင်းရောက်တာမြေရောညာတို့ဒီဆက်ပြီးဆောင်းရောက်တာသူတို့ စောင့်ကြပြီးတော့ပြီးတော့တရားသမာဓိရလွယ်ပါတယ်တိုးတက်လွယ်ပါတယ်မျိုးသားတွေမှာအဲ့လိုစောင့်ကြောက်တဲ့ပုဂ္ဂိုလ်မရှိတော့တရားမတိုးတက်တာအမြဲတမ်းစောင့်ကြောက်နေလို့ရှိရင်ကိုယ်ကောင်းတယ်သမဏေကတရားတော်ကတော့အကုန်လုံးလိုက်ပြီးတော့မစောင့်ကြောက်နိုင်ဘူးမြတ်စွာဘုရားကတော့အလုံးစုံပုဂ္ဂိုလ်ရဲ့စိတ်တွေလည်းသိနေတယ်နှလုံးသွင်းတာတွေလည်းသိနေတော့ ရားတော်လိုလိုပါပဲသူနှစ်ပါးနဲ့နှစ်ပါးများလည်းမများသေးဘူးနှစ်ပါးပဲအဲဒါတော့ကြောင်းသုံးကမတော်ဘူးတဲ့သုံးပါးသုံးပါးသွားပြီးတော့သုံးပါးကသုံးကမတော်ပဲနေသုံးခါမေရလာတဲ့သုံး၆ပါးမျှပြီးတော့သုံးရရတယ်အဲဒီတော့မှသာရနဲ့ပြီးမိဂရာကိုအရမှာတထေးတွေပါလေလည်းရှိမှာပါပဲ ဆွန်ကြည့်နိုင်တဲ့တရားဓမ္မတွေလည်းရှိမှာ။ဒါပေမဲ့လို့မြတ်စွာဘုရားနဲ့တကွမဆွေးငါးဦးရဲ့တရားထုတ်နေတာဆွန်ကြည့်ရမယ်ဆိုတော့ဘယ်သူမှမသိဘူး။မသိလို့ပဲဒီလိုဆုံးမသွားတာဘယ်သူမှသိရမတူဘူး။မသိပါဘူးသူသတိရဲ့လက္ခဏာမရှိဘူး။ဒီငါသိမယ်ဆိုလို့ရှိရင်ဖြင့်ဆုံးနေရတယ်လာပြီးတော့ပို့ကြမှာ။ အဲဒါသာသနာတော်ဥဝိစ္စကမြတ်စွာဘုရားသာသနာပြုရတာဒီလိုပဲဆောက်ဆောက်ကြည့်နေပြုရတာပဲလူတန်းနေပါလေဒီလိုပါလေရှိတာမဟုတ်ဘူးသွန်ကြွေးတွေပါလေမရှိပါဘူးအခုဒီသာသနာရေးတာမှာဒီဟာအထုကြရဲဆိုတာမတန်ဆင်ပြေပါတယ်မတန်ကိုဆင်ပြေပါတယ်တချို့တော့လည်း ကိုယ်ဟာကိုယ်သာစိတ်တွေကိုယ်ဟာကိုယ်တတ်နိုင်လို့ကိုယ်ဟာကိုယ်ကမှသုံးစိတ်တွေးလိုက်တော့သမင်းစိတ်တွေးတာတော့နာနဲ့ဟိုဘုရားကြောင့်ခဏနေဖြစ်ပြီးတော့ကျွေးအဲဒီပုဂ္ဂိုလ်တွေလည်းသူဆင်ရဆင်ရတဲ့ကားတွေကအထူးအပြင်တော့ဒီမှာဣတိတိဖွဲ့ကနေပြီးတော့သူတို့တောင်ခဏတဲ့ပုဂ္ဂိုလ်တွေအဲစိတ်တွေးထားတော့အဲဒီမှာဆက်ပြုတ်ပြီးတော့ကျွေး မာမကြောင်ကြောင်ဆိုရောအဲ့ဒီပုဂ္ဂိုလ်တွေတရားအထုတ်လို့မရှိတာအဲ့ဒီမှာတရားမထုတ်ဘဲနဲ့ပေါ့နေရင်တော့အဲ့ဒီပုဂ္ဂိုလ်တွေတောင်းရှိတာအာမထုတ်တဲ့ပုဂ္ဂိုလ်တွေတောင်းရှိဒါဓမ္မတွေကတရားအထုတ်ကြတာတရားထုတ်တဲ့နေရာဌာနအထူးသမာဓိနဲ့ဉာဏ်တို့တိုးတက်ကိုရတဲ့အကြောင်းကြောင့်မဆွေးရအောင်ကာယတော်ရည်ပြည့်စုံအောင်ထောက်ပံ့လာတယ်ဘုရားဆောက်ကနေမှုကြိုးစားပြီးအထုတ် အဲ့ဒါကမဟုတ်ဘူးဘုံကံစားတဲ့ပုဂ္ဂိုလ်တွေလည်းဒီမှာရှိပါတယ်ဒါသုံးပါးကြောင့်မှသုံးပါးလည်းပုဂ္ဂိုလ်တွေလည်းရှိဒါတွေလည်းသာသနာ့ဟိတမှာတရားထုတ်နေတယ်တရားထုတ်နေတဲ့ပုဂ္ဂိုလ်တွေဆိုပြီးတော့နေရာထဲကသွန်းနေခြင်းတွေလောင်းကြတာလူလည်းတော်တော်ပြည့်စုံပါတယ်ဘုံကတော့ပြည့်စုံမတော့ပါပဲဘုံကတော့လူလည်းလို့တည်းရှိဖို့မရပါဘူးပြည့်စုံပြည့်စုံပါတယ်ကိုယ်ကိုယ်ပဲနဲ့တူပါတယ်သင်ကတော့ရံကရံက ပြည်စုံတာလည်းရှိအောင်ရှိပါလိမ့်မယ်။ဒါလည်းပဲဒီကဘုရားသာသနာတို့ကအပေါ်ကနေပြီးတော့အဲအမြဲတမ်းပဲဆွေးနွေးနေပါလေဒီကချက်ပြီးတော့ကနေတယ်။ဒီတွေကသံဃာရာကြဒီကုသိုလ်မြတ်ယူကုသိုလ်နေစဉ်နေစဉ်ဟွန်းအဲဆွေးနွေးနေကတော့စားဖြစ်လောက်အောင်ဒီကချက်ပြီးတော့ကနေတော့ပြည်စုံနေတာပါပဲ။အဲဟိုကအမြဲတမ်းနေပြီးသွန်တော်ကတော့မပြည့်စုံတဲ့အခါကာလကျတော့ဒီကပို့ပြီးတော့ဆွေးရတယ်။ အဲပို့ပြီးတော့ချက်ရတယ်။ကျတော့ဒီမှာအများအားပြည့်စုံနေတာပါအနောက်ကိုပြည့်စုံနေတာပဲ။ကိုလိုတွေတွားပြီးတော့သုသာကညာတွားခြင်းနေခြင်းအရာထဲမှာဆွန်ကြီးညာရှိနေတယ်လို့ဘာသာပြည့်စုံနေတာပါ။တွားရတယ်မှာဆွန်ကြီးဆိုရင်တော့တော့မှတတ်နိုင်မှတတ်နိုင်မယ်။နာကောင်းပါလေကြည့်။တရားအားထုတ်တဲ့ပုဂ္ဂိုလ်ဆိုတာကတော့အာဟာရမျှရရင်ပြီးတာပါပဲ။ อืมဘုန်းကြီးတို့ညာပြစ်ခါစားတော့သရတရားလည်းအကောင်းကောင်းနဲ့ဘိနေဘသူရင်အောက်ပြီးတော့ကျင့်ညာပြစ်ခါစားလေးလလောက်အတွင်းဘိနေဘသူရင်အောက်ပြီးတော့ကျင့်တယ်ကျောင်းမှာဒီရင်ကိုယ်တော်တွေတော့အဲသွန်ရင်တန်းနေပါတယ်နဲ့အကြရတာတွေပါတယ်ရှိပါတယ် ဟိုမှာတော့ဆုံးချက်တွေပါလေတော့မရှိပါဘူးလို့ဆုံးခံကြရတာဒီမှာဒီကတည်းကဆိုရင်ဒါနဲ့အများစုပေါ့နေတော့ဆိုကြတော့ဆုံးနေနေပြည့်စုံပါတယ်ဒီကတော့ညာနဲ့လည်းကြောပြီးတော့မစားဘဲနဲ့ကိုယ့်ကိုဆုံးခံရတယ်နဲ့စားနေတော့ဒီနေ့ဒီနေ့တော့ခါတော့အစင်မပြေတော့ဘူးဆိုရင်ကပဲရုပ်ကျော်လေးတစ်ခွက်ပဲကြပဲရုပ်ကျော်ဆိုဟိုဆိုတော့ပဲရုပ်ကျော်မဟုတ်ပါဘူးပဲအခါကျမ်းပဲရုပ်ကျော်ပါ အဲ့ဒါဖွဲ့ပြီးဟိုကအများဆုံးဝင်ကြစားနေဆိုရင်တော့ဒီမှာဆုံးနေခြင်းအများကြီးပါပဲဒါပေမဲ့လို့ဟိုကသူရင်ထောက်ပြီးထားတာပဲလေသူရကြတာနဲ့စားမှာပါပဲဆိုပြီးတော့ဒါနဲ့ပဲစားနေတော့လေသူကဒီလိုလည်းနေသိတာပါပဲအခုဒီမှာရေဒီပုဂ္ဂိုလ်တွေတော့ဆုံးနေခြင်းနေမလားပြည်စုံပါလေအဲ့ဒါသင်္ကန်းသာသာလေ မြတ်စွာဘုရားသာသနာဥပ္ပနေပြီးတော့သွေးကြီးတွေတရားအထုတ်ကုန်နဲ့သာလို့ရှိရင်အခုအထုတ်ကြတဲ့ပုဂ္ဂိုလ်တွေကအမှန်တန်ကိုအားတက်စရာဝန်သာစရာကောင်းပါလေအထောက်ပံ့နေတာရနေတာပဲဆက်ဆက်ကနေအထောက်ပံ့နေကြဘုံကဘယ်သူကမှမသိဘူးမြတ်စွာဘုရားကမ္မထာဌာနဖွင့်တရားပြနေရဲ့တရားပေးနေတဲ့နတ်ပြည်ဇမားတွေကတော့သိကြတာမနေဘူးလူတွေကတော်တော်မသိတာဘူးသူကမသိဘူးအဲဒီတော့ မသိရတဲ့ဘယ်သူမှဆုံးသာတဲ့ပုဂ္ဂိုလ်ကမရှိဘူးဆုံးမကြွားဆုံးမကြွားတော့ရင်မှဘုံမှာဆုံးသာမရလာတဲ့ဆုံးမျှတပြီးတော့မြတ်စွာဘုရားနဲ့တပါဖုံးပြီးတော့မရသည်အဲဒီလိုဖုံးပြီးဘုရားအထုတ်ပြီးတော့နေရတယ်ညိုကြသိကောင်းတယ်အဲဒီမြတ်စွာဘုရားသမထဆရာကြီးဖြစ်နေစောင့်ရှောက်လို့ဆွဲကြီးတွေကဘုရားအထုတ်လို့နေတာဒီအာရုံပြုပြီးတော့ညိုရမယ်အဲ စိတ်တွေကအာယုပြုနှုတ်ကဆိုပြီးတော့ညိုရတယ်မြတ်စွာဘုရားသည်ပထမဝါဇုကု၌သမစကြတရားတော်ကိုဟောတော်မူပြီးသောအခါသိကြံသော ဆွဲပြီးတော့အားဘုရားအားထုတ်စေလျက်ဘုမာသောယဟန်တို့သုံးခံသွား၍ရလာသောဆုံးကိုမြတ်စွာဘုရားနှင့်တကွာ၆ပါးတို့ဝေဖန်၍ သုံးဆောင်တော်မူကြလျက်ဘာဝနာတရားကိုကျိုးစားအားထုတ်ကြလေသည်မြတ်စွာဘုရားကဘုံကမတော်မူ၍တရားအားထုတ်နေတော် ရှင်တို့အားစောင့်တော်စောင့်ရှောက်လျက်သမထအပြည့်များကိုသုတ်ပင်ပြည့်ပြင်ပေးတော်မူ၏ဘုရင်ကာလကသွန်သင်ပြသတော်မူသောမြတ်စွာဘုရားနှင့်တကားတရားအားထုတ်ကြတော် ရှင်မြတ်တို့ကိုဘုန်းကြီးတော်သည်ဝေညာနောအုံမို့၍ဘုရားဤရှင်ဘုရားအဲဒီဆိုရင်အဲဒီတော့အာထုတော့လာစု3ရက်နေ့ဇင်မာနာဟောတာပန်ဖြစ်တဲ့လာစု4ရက်နေ့ အစဉ်အသက်ရှိသောတာပန်ဖြစ်တယ်ဇိငါဘုငါဦးလို့သောတာပန်ဖြစ်ကိုအဲသောတာပန်ဖြစ်တဲ့အခါမှာမြတ်စွာဘုရားထာယာဖြစ်တောင်းပါနဲ့မြတ်စွာဘုရားအေဒီခေါ်ပြီးဟန်ပြုပေးသာသနာတော်မှာသဟန်၅ပါးသံဃာတော်၅ပါးရှိတယ်မြတ်စွာဘုရားနဲ့တကွာ6ပါးဆိုလို့ရှိ လာဆုံး9ရက်နေ့မှာနတ္တလက္ခဏာပုဂ္ဂိုလ်ဟောတော်မူရဲ့နတ္တလက္ခဏာပုဂ္ဂိုလ်သာဓမ္မရဘုညသာလေးရဲ့ဒီသုတ်တွေကလူကောင်းရှင်လေးတော့ဟောတော်မှာပါပဲလို့အောင်းမိတယ်ကိုနောက်ကစဉ်းစားကြည့်တော့ဒီသုတ်တွေကလည်းပဲအနည်းတွေဟောမှာပါပဲဒါဘာလို့လဲတော့ဆိုအနတ္တရေးကြည့်ရအောင်အနတ္တအတ္တအနတ္တ

လို့ခေါ်မှအဲဒီလာဆုံး9ရက်နေ့မှာသင်္ဆွဲကြီး9ဦးမြတ်စွာဘုရားကနတ္တလက္ခဏာသုံးကိုဟောတယ်ဒီနတ္တလက္ခဏာသုံးနာပြီးတော့ဉာဏ်နာပြည့်ကြမှာကိုဉာဏ်နာပြည့်အောင်မြတ်စွာဘုရားဒီလုပ်ကိုဟောတယ်အဲဒီတော့ရှင်းဖို့က သောတာပန်ဖြစ်ရမှာတော့သင်္ကုန်းညတပါးပဲတရားနာရင်းနဲ့သောတာပန်ဖြစ်ကြံတဲ့ပုဂ္ဂိုလ်၄ပါးကတရားအားထုတ်ရတယ်အခုပုဂ္ဂိုလ်တွေရောညာရောမပြအားထုတ်ရတယ်လို့ပဲသုံးကံတော့မသွားဘဲနဲ့အားထုတ်နေရတာတကယ်ကိုအားထုတ်ရတာအဲဒါတရားနာယုံနဲ့သောတာပန်မဖြစ်နိုင်တဲ့ပုဂ္ဂိုလ်တွေအားထုတ်ရတယ်ဖြစ်တဲ့ပုဂ္ဂိုလ်လည်းရှိမဖြစ်တဲ့ပုဂ္ဂိုလ်လည်းရှိအဲဒါလေးတွေမှတ်သားမယ်နားလည်ထားဒီပုဂ္ဂိုလ်တွေက သောတာပန်ကတော့တရားအထုဖို့မလိုပါဘူးသိပြီးပါပဲဆိုတော့ပြောအဲသူတို့ဟောတဲ့တရားသိရင်သောတာပန်ဖြစ်တယ်ပြောဒါကတော့သူတို့သောတာပန်တော့ဖြစ်မှာပေါ့လေသူတို့သောတာပန်အမြင်မျှသောတာပန်ဖြစ်မှာပေါ့တကယ်ဖြစ်သောတာပန်မဟုတ်ကိရိတာညီနဲ့သောတာပန်မဟုတ်အရေးကြီးတာကသောတာပန်ဖြစ်တယ်ကိရိတာလည်းညီမှုမှာကိရိတာညီမှပဲသေးရလို့မှာကိရိတာမညီမဲနဲ့ပဲသေးပဲတို့လိမ့်မှာတော့ သောတာပန်ကိုဘယ်နဲ့သောတာပန်ဝန်ခံနေလို့ရှိရင်ဒါလားအပြည့်တွေဖြစ်ဖို့ရတော့ရှိသေးတယ်ကသောတာပန်အစ်ကတော့တရားနာလို့ဖြစ်တဲ့ပုဂ္ဂိုလ်လည်းဖြစ်တာရှိတယ်။တရားနာလို့မဖြစ်တဲ့ပုဂ္ဂိုလ်အာထုရပါတယ်အာထုမှဖြစ်တာ။အဲဒီဒီစုံ၅ဦးထဲမှာ၄ဦးကတော့အာထုမှပဲဖြစ်တယ်။တကယ်ကြီးကခေါ်ရနာရုံနဲ့ဖြစ်လို့ရှိရင်ရသော်ဗျာဒီပုဂ္ဂိုလ်ကြီးဆင်းရဲပင်မဆင်းရဲပင်မအောင်လို့တရားထုတ်ခိုင်းပါမလားတဲ့။ သေးပါဘူးဟုတ်လားတရားထဟောလိုက်ပြီးတာပဲဒီကဟောလို့နားမလည်ပြီးနောက်တစ်ခါဟောလိုက်အဲဒီကဟောလို့နားမလည်ပြီးနောက်တစ်ခါဟောလိုက်ဟောလိုက်ရင်လည်းသောတာပန်နေပြည့်ကုန်မှာဒီလိုဟောရုံနဲ့မပြည့်လို့ပြီးတော့အဲ့ဒီပုဂ္ဂိုလ်တွေကလည်းတာမညပုဂ္ဂိုလ်တွေမဟုတ်ဘူးဒီစိတ်ငါဥစ္စာတကယ်ဟိုတုန်းကပညာရှိကြီးတွေပဲอืมသောရဏမင်းကြီးနန်းတော်မှာလက္ခဏာတွေနမိတ်တွေဖတ်ပြီးတော့နေတယ် ပုံနာပညာရှိတယ်ဉာဏ်ကောင်းကြီးတွေမနဲ့ဆင်းရဲတဲ့ပုဂ္ဂိုလ်ကြီးအထူနာတယ်မဟုတ်ဘူးအဲဒါဟောယုံနာယုံနာဆိုတော့ဟောမဲ့ပုဂ္ဂိုလ်လည်းမြတ်စွာဘုရားဆိုတော့သူပြောကြမလို့ဒါတော့ဟောယုံနာယုံနဲ့ဖြစ်တယ်ဆိုတာတရားအထူးအမှပြင်းတဲ့ပုဂ္ဂိုလ်တွေကိုစုဆောင်းတဲ့နည်းပေါ့မြတ်စွာဘုရားတရားအားထုတ်ခြင်းတဲ့ပုဂ္ဂိုလ်တွေကသူကစုဆောင်းတယ်အဲသူနည်းသက်ခံပြီးတော့တရားနာပြီးတာနဲ့တရားတွေကြည့်သူတပည့်ကြည့် အဲလူတကြီးတွေကအဲတကြီးတွေရအောင်လို့လူစုရဲ့ဤတကယ်စင်စစ်ကတော့အထုမှပြအထုတော့မှအဲ့ဒီမှာသင်လိုက်တကယ်အထုရအမေအထုရဘုံရအထုရလေးရအထုရဒီလိုအထုမှသောတာပန်ဖြစ်ကြသောတာပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်များစွာကနတ္တလက္ခဏာတို့ကိုဟောတယ်တဲ့နတ္တလက္ခဏာတို့မှာအတ္တမဟုတ်ကြောင်းကိုသိစစ်ပြီးတော့ပြရတယ်ခန္ဓာ၅ပါးရဲ့အတ္တမဟုတ်ကြောင်းသိစစ်ပြရတယ် rubzoadaabụa nairirụba abaraya badi ya dabdazarbe omrụbahọmrụba maọbtaadaụụ egor ha na orubaa li nada adam ụ

ယောဂအကုန်လုံးဆိုတော့ကျန်တဲ့28ပါပေါ့လေ။ဒါက28ပါယောဂအလုံး28ပါးဒီကမှာပြည့်ရပြီလည်းပါပါတယ်။အဲဒီ28ပါးကလည်းဒုတိယမှာတော့28ပါးမရှိပါဘူးတစ်ခုကျော်။ယောက်ျားမိန်းမတို့လည်းယောက်ျားဖြစ်ကြမိန်းမဖြစ်ကြယောဂီကတစ်ခုကြီးလည်းရှိ။အဲဒီကမှာသဘာဝယောဂ18အဲ18ခုအဲ18ခုထဲမှာတစ်ခုကျော်လည်းတော့18ခုရှိ။ အဲဒီသက္ကုဏကူလည်းရုပ်တွေစုပြီးတော့ယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါအကောင်ထည်ကြီးတွေဖြစ်နေတယ်။ဒီနေ့ပါချင်းဆိုရင်ဓာကြီးလေးပါပထဝီဓာတ်အဲမှာဉာဏ်နဲ့သဘောတွေအကျမ်းအပြင်ပြောမယ်ဆိုပထဝီဓာတ်ဆိုတာမြတ်စွာဘုရားဟောတော်လည်းအကျမ်းတိုင်းဟောတာပါပဲ။ခြေသာလောမနခာဒန္တာသစ္စာတွေလေ။ပထဝီဓာတ် 20ဟောတာတူရသံပင်မွေးညင်းခြေသေးလည်းပဲဘဝအရေးအသားအကျော်အယိုးချင်းအမျိုးနှလုံးအသက်အမေးအပြင်သုတ်မဥရိသရစ္စာဟောအဲ့ဒီပြောင်းမယ်အုံနောက်တော့မပါဠိတဲ့တရားမရှိဘူးနောက်မှအုံနောက်ပါထဲတာဆယ်ငါလုံး20ကြီးအဲ့ဒီ20တရားအထေဝုဒ္ဓအနေနဲ့အမာရာအနေနဲ့သင်ကြားလို့ဆိုပထူရာတဲ့ဒီထဲမှာ ပင်ထဲမှာပထဝီဓာတ်တစ်ခုတည်းပါသလားဆိုတော့မဟုတ်ဘူးသူကသပင်ထဲမှာပူတဲ့သဘောအေးတဲ့သဘောတည်သောတာလည်းရှိတာပဲတောင်းနေတဲ့ဝါရောတာလည်းရှိတာပဲဖွယ်စည်းတဲ့အာဘောတာလည်းပါတာပဲဒါပေမဲ့လို့သင်ကြားတော့လွန်ကဲနေတာကတော့ပထဝီဓာတ်ထဲမှာကျမ်းသားနဲ့အဆိုင်ခဲသဘောအမှားသဘောသင်ကြားနေတယ်ဒါကြောင့်မို့သပင်တို့မွေးတို့ခြေသက်လက်သေးတို့သွားတို့ရေတို့အဲဒါတွေပထဝီဓာတ်တွေအခုကိုယ်ထဲမှာ စမ်းသပ်လို့ရှိရင်ထဲမှာတဲ့သဘောချမ်းသာတဲ့သဘောနူးညံ့တဲ့သဘောတွေတွေ့ရတာဒူရတွေအာဘောရဆိုတာအရေရအဆိုရဖွဲ့စည်းတတ်တာတဲ့ကိုယ်ထဲမှာအရေရအဆိုရတွေဒီရေတလေးကြီးတွေကျွေးအစီရဲ့မျက်ရည်ကြီးတွေတွေနှာအစီခြင်းတွေဆိုတော့အလုံးစမ်းခုရှိတော်မှာဟောတာအဲအဲဒီမှာသူကြတာတွေတွေတို့ နတ်တို့မျက်ရည်တို့ကျင်ငယ်တို့ဆွေးတို့အဲဒါကအကြည်ဓာတ်တွေပြီးတော့ဆွေးကြီးတွေအဲကိုယ်ထဲမှာသိုးပြီးတော့နေတဲ့သဘောတွေအဲဒါတွေကအာဘောဓပဲဒါအာဘောဓကိုစနေလို့ကြည့်သူလည်းအာဘောကြီးတယ်လားဆိုတော့ပဲဟုတ်မယ်တရားမှလည်းထဲမှာလည်းသဘောတွေပါလာပဲဘူးလေအေးရဲ့သဘောဒီသောတာလည်းပါလာပဲ တောင်းနေတဲ့သောဝါယောဓာတ်လည်းဒီမှာပါလာတယ်ဒါပေမဲ့လို့လွန်ကဲဆုံးကတော့ယူစည်းရဲ့ဖွဲ့စည်းတဲ့သဘောတွေလွန်ကဲလို့အာဘောဓပဲခေါ်ရတယ်ဒီစနေကူကနောက်ပြီးတော့ဒေဇောရကတော့၄ပါးရှိတယ်သန္တပနာဒေဇောဒါကြိအပူငွေ့ရဲ့ပုံလွန်ပြီးတော့အချားငွေအပူငွေ့ဒေဇောရ

အပူငွေ၄ခုရှိတယ်အဲဒီအပူငွေတွေမှာလဲသူတို့လည်းတွဲရည်တပူလည်းပါတာပဲအာဘောလည်းပါတာပဲဝါရောလည်းပါတာပဲဒါပေမဲ့လို့ပူလောင်တဲ့သဘောတွေလွန်ကဲလို့သူကိုပြေသောတာလို့ခေါ်ရတယ်ဝါယောရကတော့6ခုရှိဝါယောရဝါယောရဆိုတာဥဒ္ဒင်္ဂမဝါဒတဲ့ အဲ့ဒါဆန်တဲ့တဲ့လေလေတို့ကတော့ကျိုးအဲလေတို့ကတော့အာတဲ့ဆန်တဲ့တဲ့လေကြီးအောက်တို့ဆုံးစင်းတဲ့လေဒေါကမတို့ဝမ်ဘိုက်ထဲမှာကြီးနေတဲ့လေတဲ့ဥပ္ပင်ကဝမ်ဘိုက်ထဲမှာအောင်းနေတဲ့ဥထဲမှာကြီးနေတဲ့လေဟုတ်စီတယ်ခုထတယ် အင်္ဂမင်္ဂနုသာရိလေတဲ့အင်္ဂါကြီးငယ်ကိုလျှောက်တဲ့လူကိုယ်လိုက်ဆန်းလိုက်ထိုင်လိုက်ထားလိုက်တွားလိုက်လာလိုက်လို့အဲ့ဒီတွေနဲ့အဲ့ဒီတွေရဲ့သဘောတွေနဲ့တော့အသာသာပသာသာခေါ်တဲ့ဝင်တဲ့ထွက်တဲ့လေအသက်ရှိလေအလုံးလေး၆ပါးရှိအဲ့ဒီလေး၆ပါးထဲမှာလည်းပထူလည်းပဲပါတယ်မလို့ပါတာလည်းမထင်ကြဘူးခြေစောလည်းပဲပူရည်လည်းပါတယ်မလို့ပါတယ် အာဘောဆိုတော့ပြည့်တဲ့ဘောလေးပါသိမလို့ပါသို့တော့သင်ကြားသင်ကြားတာကတော့လေအနေနဲ့ပဲသုံးကန်တဲ့သဘောတောင်းနေတဲ့သဘောသုကြားတဲ့သဘောအနေနဲ့လေအနေနဲ့ပဲသင်ကြားဒါကြောင့်အဲ့ဒီ၆ပါးကဝါရောဓလို့ခေါ်တယ်အားလုံးပေါင်းလို့ရှိရင်40နဲ့ပါရှိတယ်အထူကြီးက20အာဘောက10နှစ်30နဲ့ ေသောက၄ဝါယောက6တရား30ဆိုတော့42ပါးရှိတယ်42ပါးရအကြီးကြီးပါရင်အဲ့ဒီဓာကြီးလေးပါးပါပဲဓာကြီးလေးပါးမြည်ပြီးတော့မျက်စိရုပ်တို့နာရုပ်နှာခေါင်းရုပ်လျှာရုပ်အဲကိုယ်ရုပ်ဆိုတဲ့ဒီရုပ်က၅ပါးနောက်အသင်းတို့အပန်းတို့အနံ့တို့အရသာတို့အဲဒီအောင်ရုပ်ကဘုရားဘာနှုတ်ပြီးတော့၄ပါးဘုရားဘာကတော့ သူကဓာကြီးသုံးပါပဲနောက်ဟရယဝတ္ထုယုတ်တို့ဩဇာဟာရယုတ်တို့အဲဒီယုတ်တွေအကုန်လုံးစုပေါင်းလိုက်လို့ရှိရင်16ပါးအဲ16ပါးရှိတယ်ဒီတော့အိဋ္ဌိဘာဝယုတ်ဘုံဘဝယုတ်ဒါတစ်ခုတည်း16ပါးရှိအဲဒါလူခုလူဆိုတာဒီယုတ်16ခုပေါင်းပြီးတော့နေတာပဲယောက်ျားဆိုတဲ့ဒီယုတ်16ခုပဲမိန်းမဆိုတဲ့ဒီယုတ်16ခုပဲအဲဒီယုတ်ဟာတဲ့ အခုပဂရိနေရာဖြင့်ရုပ်ကိုယ်ကြီးနေရာဖြင့်သိနေကြတယ်ဒီလိုလုံးပေါ့ဒီလိုဘေခေယံတို့ရူပံယုတ်တိအနတ္တအတ္တမဟုတ်ရုပ်ဟာအတ္တမဟုတ်ဘူးတရားကိုမကြားမနာတဲ့ပုဂ္ဂိုလ်တွေမှာယုတ်ကြီးတဲ့အတ္တဆင်တာပဲရုပ်ကိုယ်ကြီးတဲ့ငါပဲတဲ့ဆင်နေတယ်ကောင်းပဲလို့ဆင်တယ်

ကိုကောင်ကြီးထင်လို့ချင်းအတ္တပဲကိုကောင်ကြီးကြောက်သွားရင်အတ္တပဲတရားထုတ်တဲ့ယောဂီတွေလည်းဒီလိုပဲရှုမှတ်နေကိုကြီးကြောက်နေတဲ့အခါအနတ္တထင်တယ်လို့ဆိုအောင်မင်းအဲ့ဒါမဟုတ်ဘူးကိုကြီးကြောက်ကကိုကြီးကြောက်ကတရားပဲကိုကြီးထင်တာကိုကြီးထင်တာတရားပဲဘယ်လိုမှမဟုတ်ဘူးလားအသက်ရှင်နေတဲ့အတ္တကောင်လေးဟုတ်မဟုတ်ရုပ်သာလိုတယ်အဲအသက်ရှင်နေတဲ့အတ္တကောင်လေးတဲ့အပြာတကောင်၄မျိုးရှိတယ် သာမီအတ္တနိဝါတိအတ္တကာရကအတ္တဝေရကအတ္တလေးမျိုးရှိတယ်။သာမီအတ္တဆိုတာဆိုရတယ်တဲ့ကိုလိုချင်တာလို့ကိုလိုရှိတဲ့အတိုင်းကိုယ့်ဟာကိုယ်ကိုယ့်ဟာကိုယ်ဆိုတော့ကိုယ့်ဟာကိုယ်ဆိုရတယ်ကိုလိုချင်တာလုပ်နိုင်တယ်ဖြစ်ချင်တာဖြစ်နိုင်တယ်လို့ယူဆတာအဲလက်ကျင်တဲ့ငါကောင်လေးကကိုယ်သဘောတည်းဖြစ်နိုင်တယ်လို့ယူဆတယ်။ဒါကသာမီအတ္တနိဝါတိအတ္တတဲ့ခန္ဓာကိုယ်ထဲမှာ အသက်ရှင်နေတဲ့အကောင်လေးကအများအားရှိနေတယ်လို့သိနေတယ်အခါကသိအများအားရှိနေတယ်ဒီတဲ့ခါကာလကြလည်းဒီအတ္တလေးကတခြားထွက်သွားတယ်ဘဝအသေးဖြစ်တဲ့ခါကာလဒီအတ္တလေးကဒီကိုယ်ရဲ့ဝင်လာတဲ့သက်သွင်းပေးတယ်လို့ပြောတာသက်သွင်းပေးတယ်လို့ဆိုရကြည့်ကြတယ်အဲသူကသူဝင်လာတယ်လို့ကြည့်ကြတယ်ဒီတဲ့ခါကျဒီအတ္တလေးကထွက်သွားဒီချင်းအတ္တဒီချင်းကိုယ်ထဲမှာသွားပြီးတော့ဝင်တယ်ဒီလိုယူတာကိုကိုယ်ထဲမှာ အမြဲတမ်းတည်နေတဲ့အတ္တလေးအသက်ကောင်လေးကရှိရဲလို့ဒီလိုသိနေတယ်အဲဒါနိဝါဒီအတ္တဆိုအဲဒီနိဝါဒီအတ္တနဲ့သာမီအတ္တကိုယ်လိုတဲ့အစိုးရတဲ့ဇာတနဲ့အတူတူပါပဲอืมအစိုးရတဲ့ဘက်ကနေချင်းသူသာမီအတ္တခေါ်တယ်အမြဲတမ်းတည်နေတယ်ဆိုရင်လည်းဒါပါပဲအမြဲတမ်းတည်နေတဲ့အတ္တအသက်ရှင်နေတဲ့ကောင်လေးကပဲကိုယ်ကကိုယ်လိုရှင်လို့သွားခြင်းတော့စားခြင်းစားကိုယ်လိုတဲ့ကြီးတယ်လို့ဒီလိုသိနေကြတယ်အဲဒီအတ္တမဟုတ်ဘူးတဲ့ကိုမြတ်စွာဘုရားက

အစိုးရတော့အတ္တကောင်းပြီဆေယဝိသာကဲရရှိညာကိုယ့်အကိုအလေးရှင်နေတဲ့ကောင်လေးကကိုယ့်အကိုအစိုးရတယ်လို့ဆိုခဲ့လို့ရှိရင်ရုပ်ပါတော့အစိုးရနေတဲ့အတ္တကောင်းပဲငါပဲအလေးရှင်နေတဲ့ကောင်ပဲလို့ဆိုခဲ့လို့ရှိရင်နတ်ရာရူပအဘာရတံဟောတိရိုက်ရာရူပဤယုတ်ဒီအဘာရယနှုတ်ပြန်လုံးကနာဝတံဟောတိရမဖြစ်တန်လေရာအဲဒီယုတ်ကပုဂ္ဂိုလ်ပဲအစိုးရတဲ့ အတ္တကောင်လေးပဲဆိုလို့ရှိရင်တော့သူကမနှိမ့်ဆက်ပြီဘူးတဲ့မနှိမ့်နှိမ့်ဆက်ဖို့ရတော့ပြည့်ပြီဘူးတဲ့အာဘာရာယကိုနာကျင်ခြင်းမှာဆိုပြီးတော့ရှေးရဆရာဆရာကြီးကဒီလိုပြန်ညာယုတ်ကတော့နာကျင်တဲ့သဘောမရှိဘူးနာကျင်တာကဝေဒနာတစ်ခုပဲရှိတယ်ဉာဏ်လည်းမနာရဘူးသင်္ခါရလည်းမနာရဘူးဝိညာဉ်ကလည်းမနာရဘူးနာရတာကဝေဒနာတစ်ခုပဲရှိတယ်ဒါတော့အာဘာရဘုရားလည်းပဲနာရတော့အနဲ့မဟုတ်ဘူး နာတယ်ဆိုတာကတော့ရုပ်သတိရုပ်သတိကနာတယ်လို့ဟောတယ်ရုပ်သတိပါဠိမှာရုပ်သတိအာဘာရကတော့နှိစ္စတယ်ဆိုတဲ့အဓိပ္ပာယ်ရှိဘူးအာသီတော့ဘာရတာနှိစ္စခြင်းလည်းရှိအဲရုပ်ကနှိစ္စတယ်ဘယ်လိုနှိစ္စလဲဝေပြီးတော့နှိစ္စတယ်အနာယောဂါတွေဖြစ်ပြီးတော့လည်းနှိစ္စတယ်ခါလောင်မှုသိပြီးတော့လည်းနှိစ္စတယ် အဲဒီလိုအလိုမပြတ်တဲ့မကောင်းကျိုးတွေဖြစ်ပေါ်စေပြီးဒီကလာယုကနှိမ့်ဆက်တယ်တဲ့ယုံကြည်လို့อืมယုံကြည်လို့ပူရတယ်နုနုပြွေပြွေလေးနဲ့နေချင်းကြတယ်ဒါပေမဲ့လို့ဒီနေ့တဲ့ဒီနေ့တဲ့ယုကရင်းအိုးလာอืมဒါသလင်းက6နှစ် ရွယ်ကနေပြီးတော့အသက်စိတ်30လောက်ရှိအောင်ပေါ့လေအဲဒီလောက်ကတော့ဆိုရင်နေတဲ့ဆိုတာယာဝယ်ဖြစ်နေတာပါပဲမျိုးသားဖြစ်မျိုးသမီးဖြစ်ဖြစ်ဒီတွင်းကတော့များသောအားဖြင့်ယောဂသူမသွားကလို့ရှိရင်တော့အဲဘာယာကြံနေတဲ့ဇာပဲယောဂကောင်းအဲ30ကကျော်လာရင်သူ့တင်းနေရပြောက်ကျိုးလည်းပဲအကျိုးလေးကောင်းတော့30ကျော်လည်းသိမသိတာလေး40ကျော်လာရင်နေရပြောက်ကျိုးလည်းပဲ ရိုးသေးကောင်းတော့40ကျော်လဲတော်တော်နေလို့ဆိုင်တော့ကောင်းတာကြီးတယ်အဲ50ကျော်60ကျော်တော့ဘယ်မှခံနိုင်ပါဘူးအဲကြတော့ရုပ်တွေကပြည့်ကုန်ပြီတဲ့ဆံပြင်းခြင်းသွားကျူးခြင်းရေတွင်းခြင်းခါတိုင်းခြင်းနားထိုင်ခြင်းစသည်ဖြင့်ဉာဏ်ကြီးမုံခြင်းဘာမှမကောင်းပါနဲ့မှာဒီပုဂ္ဂိုလ်တွေမှာသက်40ကျော်လောက်တည်းကဉာဏ်မကြပါဘူးယောဂနှိမ့်သက်တယ်ယောဂအဲ့ဒီတော့ အိုမင်းပြီးတော့လည်းနှိမ့်ဆက်မကြမ်းမှာယောဂဝေဒနာလည်းဖြစ်တယ်အနာယောဂအမျိုးမျိုးရုပ်ကြည့်လို့ဖြစ်တာပဲရုပ်မရှိရင်လည်းအနာယောဂဖြစ်ရမှာမဖြစ်နိုင်ဘူးရုပ်ကြည့်နေလို့ဖြစ်တော့ရုပ်ကြည့်နေတော့အနာယောဂတွေဖြစ်ရှားတဲ့ယောဂလည်းဖြစ်တယ်ကိုယ်မှာပေါက်တဲ့ယောဂအမျိုးမျိုးတွေဆိုရင်ဒွေစုနာတို့ကျောက်ယောဂတို့စသည်ဖြင့် ပြောပါတယ်အမျိုးမျိုးရှိတယ်အဲအခုကာလမှာကိုယ်တော်ကဖြစ်ပြီးတော့နေတဲ့သင်္ခါယောဂပါဆိုတာတွေသိသိလို့မရတဲ့ယောဂတွေလည်းပဲယုံကြည်လို့ဖြစ်တာပဲယုံမကြည်မဖြစ်နိုင်ဘူးယုံကြည်ပြီးယောဂနှိမ့်ဆက်နေယောဂသာလမုဒ္ဒေချင်းယုံကြည်ပြီးတော့သာလမုဒ္ဒေချင်းဖြစ်ရတယ်သာမကြွေးလို့ရှိရင်ယောဂတခါလဲ သိဖို့ရတယ်။ဒါကြွေးရမယ်သူသိနေရောလို့ကြွေးရမယ်။မကြွေးလို့ရှိရင်သိဖို့ရတယ်။အာမြဲတမ်းရှားပြီးတော့ကြွေးနေရအစာရ။ရှားပါတဲ့ခါကလာရင်ဒုက္ခဥဒ္ဒဘုရားရှားတဲ့တိတ်တောင်လေးပါတဲ့သတ္တဝါဒီသနာကြသိကောင်းတယ်လို့။မြဲတမ်းကြွေးနေရဒီဘဝသာမဟုတ်ဘူး။နောက်ဘဝကြွေးရတာပဲ။လူဖြစ်ရင်လားမဟုတ်တိတ်ဆန်နေဖြစ်လဲငှဲ့ဖြစ်ဖြစ်အဲရှိလေးကြောင့်သတ္တဝါပဲဖြစ်ဖြစ်။ ဒီရဘွားဒီမှာဆာလောင်မှုရခြင်းတော့အများတမ်းဒီရုပ်ကျွေးနေရတယ်။တောင်းသေးပါလို့ဆိုတာ။ဆာလောင်မှုသိခြင်းဖြစ်စေပြီးတော့လည်းရုပ်ကနှိမ့်ဆက်တယ်။နေတော့ရုပ်ဆင်းတော်ကတော့ဇာလာပါခြင်းညတာမလာပါပြီးတော့လည်းရုပ်ရည်ပြည့်ဒီတော့ကျိုးလက်ကျိုးစသည်ဖြင့်ဉာဏ်တော်ကတော့ မြင်မတော်ဖြစ်အဲဒီလိုဖြစ်ပြီးတော့လည်းယုတ်ကနှိမ့်ဆက်တယ်ပြီးတော့သူတော်ဘာကလာပြီးရိုက်တယ်နှက်တယ်ညှင်းဆက်တယ်ဆိုတော့ယုံကြည်လို့ပဲယုံကြည်ရင်ဘယ်သူမှမနှိမ့်ဆက်မြင်းဆက်နိုင်ဘူးအဲဒါယုတ်ကနေပြီးတော့နှိမ့်ဆက်တာညီတယ်နောက်ဆုံးတစ်နေ့ကြာပြေးတယ်ဆိုတော့အဲဒါလည်းယုံကြည်လို့ဒီလားအဲဒါယူပန်းရုပ်ကအတ္တ ဆိုရတဲ့အတ္တဟုတ်ခဲ့လို့ရှိရင်အဲလောကကပုဂ္ဂိုလ်ကိုဆိုတော့ပုဂ္ဂိုလ်ဆိုတော့ဆိုရမှာပေါ့သူများကိုဆိုရင်သုံးမရဘူးစဉ်းစားကြည့်ပေါ့သူများကိုဆိုရင်ထိုင်နေပါအောင်ဆိုထိုင်ညီမတိုင်လည်းသူသွားကျင်သွားမယ်ကိုယ်စကားနားထောင်တဲ့ပုဂ္ဂိုလ်ဆိုရင်တော့ခဏတခုထိုင်နေတိုင်းမှာပေါ့လေအဲနားထောင်တဲ့ပုဂ္ဂိုလ်တစည်းတရားလားဆိုဘယ်သူမှနားထောင်နားထိုင်နေပါဆိုမနေဘူးသွားတာလည်းဒါပါအောင်ဆိုလည်းမလား အဲပုဂ္ဂိုလ်ဆိုလို့ရှိရင်တော့ထိုင်ရင်လည်းထိုင်နေမသွားသေးဘူးအိတ်ကျင်လည်းအိတ်နေကိုလိုတိုင်းဖြစ်တယ်လို့ဒီလိုအောင်းမယ်အဲဒါမြတ်စွာဘုရားဒီလိုမဟုတ်ဘူးတဲ့လူစီတိုင်းသိုးမရပါဘူးတဲ့ဒီအတ္တဒီအတ္တအဲရိယာဘု၄ပါးနဲ့လည်းအများအားဖြင့်ပြင်ပေးနေရတယ်ကိုယ်ထားတဲ့လက်ကြားလို့ရှိရင်ဆန့်ရတယ် ဒီတော့လည်းပဲဆန်းရတယ်ကိုယ်ထာရနေဆန်းဆန်းတာနေကိုယ်ရဆန်းရထားရဆရာနေဆန်းရလမ်းကြောက်ရလက်အေးရအရိယဘုံနဲ့လည်းအများအားပြုရင်ပြင်းနေတယ်ဒီလိုနှိမ့်ဆက်နေတာတဲ့ဒီလိုနှိမ့်ဆက်နေအဲအဆိုးမရတဲ့သဘောကအတ္တမဟုတ်လို့ပဲအတ္တဟုတ်လို့ရှင်ရင်ဒီယုတ်ကိုဟာကိုယ်လိုဖြစ်တဲ့အတိုင်းဖြစ်မှာတဲ့ဒါမြတ်စွာဘုရား ဣဒံရူပံဤယုတ်တိအတ္တအဆွေရသောအတ္တကောင်နေစေအဘွိတကေယပညာဣဒံရူပံဤယုတ်တိအာဘာရယနိစ္စအလုံးမှာအိုခြင်းနာခြင်းစသည်ဖြင့်နိစ္စအလုံးမှာနာဟောတေးရဖြစ်တံလေရလာဝိရဇရူတေဟောမေရူပံတေမေရူပံဟောမာဝတိတိသူပေယုတ်၌မေငါ ဤရူပယုတ်သည်ဧဝံဟောတိဤသို့ကောင်းကောင်းကြီးဖြစ်ပါစေဧဝံမဟောတိဤသို့သို့ကောင်းကောင်းဖြစ်ပါစေလည်းဤတိဤတို့ဒီမှာခံခွဲခြင်းတောင်းတာခြင်းကိုလည်းလာပြီးသားရရရည်။ငါရောကဒီလိုသာဖြစ်ပါစေလို့မဖြစ်ပါစေနဲ့အနုနုဒီလိုလေးကနေပါစေ။မဟုတ်ပါစေနဲ့မနာပါစေနဲ့အနာရောဂါမဖြစ်ပါစေနဲ့။ဟွန်းကျုပ်ကိုကြီးမိပြီးတော့နေမကောင်းဆန္ဒသားတွေမဖြစ်ပါစေနဲ့မညောင်းခြင်းညောင်းခြင်းပူခြင်းနာခြင်းစသည်တွေမဖြစ်ပါစေနဲ့။ ဘာမှတောင်းတာလို့မရဘူးယသမသာခောဘိကွေရူပနာတာဘိကွေယံယသမချင်းညာရူပံယုတ်တိနာတာအတ္တကောမဟုတ်အတ္တကောမဟုတ်သတ္တမထိုသောအတ္တကောမဟုတ်သောကြောင့်ရူပံယုတ်တိအာဃာရာယနေစဉ်အလောကသံဝရတိဖြစ်ပေ၏ဒုက္ခနှိမ့်ဆက်နေတာဟိုရင်းနာခြင်းစသည်ဖြင့်ညယုတ်ကနှိမ့်ဆက်တယ်ကိုစိုးမြလို့လို့ဆိုလိုပါတယ် နဇာလာတိရူပေယောမေရူပံဟောတေမေရူပံမဟောတိမေငါယိရူပံယုတ်တိဧဝံဟောတုဤသို့ကောင်းကောင်းကြီးဖြစ်ပါစေဧဝံမဟောတိဤသို့သို့သောဝံဖြစ်ပါစေနှင့်ဤတိဤသို့စီမံခံဝေတောင်းတာခြင်းဟောတိရူပေယုတ်၌နဇာလာဝတိမေအမရနိုင်ကြလည်းနိအဲယုတ်မှာပြည့်စုံလို့ဖြစ်ပါစေတောင်းတာလည်းမရဘူးမပြည့်စုံတယ်ဖြစ်ပါစေတောင်းတာလည်းမရဘူးအဲကြောင့်ယုတ်ကအစိုးမရဘူးအဲ့ဒါ

အတ္တဇေဒိဋ္ဌိကသာမရှိတာငါဆိုတဲ့အစွဲလေးကတော့ကြံနေတယ်မာနစွဲလေးကြံတယ်အဲ့ဒီမာနစွဲလေးကြောက်အောင်ဟောရတယ်မာနစွဲကဘယ်တမှပြောက်တော့ဆိုရာတကူရောက်မှပြောက်တယ်နာမဟောရအဲ့ဒီတော့အတ္တစွဲလေးဆိုကြအောင်လေဟာအတ္တဆိုတာအသက်ရှင်နေတယ်အကောင်လေးနေတယ်စွဲဆိုရနေတယ်အကောင်လေးနေတယ်ကိုယ်ရဲနိုင် လူရှိတိုင်းဆိုရတော့ငါကောင်ရှိသည်ဟုထင်တာကပါမီအတ္တဆွဲကိုယ်ရဲ့နိုင်လူရှိတိုင်းဆိုရတော့ငါကောင်ရှိသည်ဟုထင်တာကပါမီအတ္တဆွဲကိုယ်ရဲ့နိုင် လူကြည်တိုင်းဆိုရသောငါတော်ရှိသည်ဟုထင်တာကပါမီအတ္တဆွေသူကြည်လာမှာရဒီမြဲကြပါကိုယ်ရဲ့၌လူကြည်တိုင်းဆိုရသော ရှိသည်ဟုထင်တာကသာမီအတ္တပဲကိုရဲ၌လူစီတိုင်းအစိုးရတော်သာကောင်းရှိသည်ဟုထင်တာကသာမီအတ္တပဲ ဆိုရတဲ့အတ္တဘောအတ္တပါပဲ။သာမီအတ္တလူကြီးတိုင်းဆိုရတဲ့ငါတော်ငါဆိုတဲ့အကောင်လေးအသက်ရှင်နေတဲ့အကောင်လေးဟာတကယ်ရှိတယ်လို့ဆိုတာသာမီအတ္တဆိုရယ်။အဲဒီသာမီအတ္တဆိုဟာအများကြီးနေတယ်လို့ဆိုလာတာပါပဲ။ကိုယ်ထဲမှာဒီအသက်ရှင်နေတဲ့ကောင်လေးအများကြီးနေတယ်။ပြိပရိတွေကဒီကောင်လေးကပြင်းအသက်ကလေးပြင်းတယ်။သေတဲ့ခါကျမှဒီကောင်လေးပွက်သွားပြီလို့ယူဆကြတာပဲ။ သောတာတိကြီးကသေရင်ချင်းထွက်တာသေခြင်းခန္ဓာအိမ်ရောက်ဥစ္စရာတိကြီးကသေပြီးတော့ဒီအတ္တလေးမရှိဘူးလုံးလုံးပြောက်သွားတယ်လို့ယူဆတယ်အဲဒါဉာဏ်တည်ရှိနေတယ်လို့ထင်တယ်ဒါမျိုးမိဝါဒီအတ္တဆိုခေါ်တယ်ကိုယ်ရဲ့အမြဲတည်နေသောငါကောင်ရှိသည်ဟုထင်တာကမိဝါဒီအတ္တဆိုခဏကတော့လူကြီးတိုင်းဆိုရတော့ငါကောင်ဒီကတော့ မြဲတည်နေတာကိုယ်ထဲ၌အမြဲတည်နေတာဘာအောင်ရှိသည်ကိုယ်ထဲ၌အမြဲတည်နေသောဘာအောင်ရှိသည်ဟုထင်တာကမိဝါဒီအတ္တဆွဲကိုယ်ထဲ၌အမြဲတည်နေသောဘာအောင်ရှိသည်ဟုထင်တာက တိအတ္တစေကိုယ်ရဲ့၌မြဲတည်နေသောအာရုံရှိသည်ဟုထင်နာကနိဝါတိအတ္တစေ တူတူပါပဲညီပါဒီအတ္တသာမြတ်တာဒီတိုင်းကျွေးနေကြတာပါအိန္ဒိယကတော့ကျမ်းကြီးနဲ့ကိုရှိတာဒီလိုကျမ်းကြီးနဲ့ရှိတယ်သူကတော့အဲအတ္တဆိုတာဟာခန္ဓာကိုယ်ရဲ့အမြဲတည်နေတဲ့အကောင်လေးပဲဒီခန္ဓာကိုယ်ကျမ်းကြီးကပြည့်သွားပြီမဲ့လို့ဒီအတ္တကမပြေမပြည့်ဘူးတရားတော်ခန္ဓာကိုယ်ခန္ဓာရင်သိရောက်သွားတယ်ခန္ဓာရင်သိဒီတဲ့ခါမှာခန္ဓာရင်သိလိုက်ကြပြီးတော့ အဲဒီခါများအတ္တတွေကအမတန်သေးဆိုတော့သူရဒီတော့ကတော့သင်ကြားတာသူသူရသင်ကြားတော့သူရနဲ့ပြအာနာဖာဒနဲ့သူရတဲ့တောင်သေးသေးတယ်အဲဒီတော့အတ္တတွေအသေးလေးလေးဖြစ်ပြီးတော့သွားဘာမှမဆိုဖောက်ထွင်းပြီးတော့သွားနေတာလေနာယံတို့တောင်တို့လည်းဖောက်ထွင်းတော့ကိုလိုရှိရလဲရောက်နိုင်တဲ့ တော့ဘဝအဖြစ်ဖြစ်ခွင့်ရသွားရအောင်ပါဘောလမ်းကြီးမှာနာယနေတိုင်းနေခါနေမသွားနိုင်ဘူးလေသူတို့ကြံထားတော့သူကရုပ်ကြည့်ကြည့်အောင်လို့သူကချမ်းတယ်ဒါရီသူကြမ်းတဲ့သူသူယူဆတဲ့သူတော့ဟုတ်နေတာပဲသူကအများရန်တည်ရှိနေတယ်မသေးခင်တော့ညနေတော့ရှိသေးတဲ့ခါကာလကျမှဆွေးသွားတယ်ဒီလိုယူဆတယ်ဥစ္စရာတိရှိတဲ့ပုဂ္ဂိုလ်ဒီတဲ့ခါကျလုံးလုံးမရှိဘူးကြောက်တော့ဘာမှကိုမရှိတော့ဘူးလို့ဒီလိုယူဆတယ် အဲသာသနာနဲ့ဥစ္စေတာသူတို့နှစ်ခုကတော့ကြောင်းညာတယ်သူတို့ကမသေးခင်တော့ကျင်အသက်ရှင်နေတဲ့ကောင်လေးရှိတယ်လို့သူယူဆတာအဲဒီကောင်လေးကကိုယ်ဟာဆိုတော့ကိုယ်လိုတဲ့ဆိုးရလိုတဲ့ယူဆတယ်ဒါကြောင့်မြတ်စွာဘုရားအင်းဒီမှာအဆိုးမရဘူးဆိုးရတဲ့ရုပ်ဟာဆိုးရတဲ့အတ္တဖြစ်ကြလို့ကျင်းဒီရုပ်ဟာကိုယ့်ကိုယ်နှိမ့်ဆက်မှာမဟုတ်ပါဘူးတဲ့အခုနှိမ့်ဆက်နေတဲ့ ပြီးတော့ကိုလိုဖြစ်တဲ့အတိုင်းနဲ့ဒီလိုဖြစ်ပါသေးတယ်ဒီလိုဖြစ်မှာဘို့လိုဖြစ်ပါသေးတယ်ဘို့လိုဖြစ်မှာမဖြစ်ပါသေးနဲ့ဆိုမဖြစ်ဘူးမဖြစ်ပါသေးနဲ့ဆိုမဖြစ်ဘူးကိုလိုတိုင်းဖြစ်မှာတဲ့အဲဒီလိုလည်းကိုလိုတိုင်းမဖြစ်ဘူးတဲ့ဒါကြောင့်မို့ရုပ်ဟာအစိုးရတဲ့ကိုယ်ပိုင်အတ္တမို့အသက်ရှင်နေတဲ့အကောင်လေးမဟုတ်ဒါဆိုပြတဲ့တော့သစ္စကပရပိုက်ကြီးဆိုတာကြီးသစ္စကပရပိုက်ကြီးက အသက်ကြီးမတည်နဲ့အခုဒီလူတွေနာပါတဲ့မှာနောက်ဆုံးယဟနာအသက်ကြီးမတည်အဲဒီအသက်ကြီးမတည်နဲ့ရာဝေသာလူမှာတွေ့တော့အရှင်ဘုရားတို့ဆရာပြုတဲ့ညာဂေါရမကဘာတွေများဟောတော့ဘာတွေကိုအများအားသုံးမတော်နေနေရှိတော့ဆိုတော့ခန္ဓာ၅ပါးအနေစာမမြဲတဲ့အကြောင်းအနာတ္တအတ္တမဟုတ်တဲ့အကြောင်းဟောတယ်လို့ဆိုတော့သူက သိတဲ့ဘောမကြောက်သမာဓိငါတောင်မှဘုရားဘာသာဆိုပြီးတော့သူအဲဒီအတ္တလေးရှိတဲ့အနေမျိုးသူတို့ကယူခြင်းနဲ့အတ္တလေးကြောက်တော့မှသူတို့သိဆိုရင်နိဗ္ဗာန်ရောက်တာတော့အတ္တလေးနဲ့ရောက်တော့တယ်သူတို့ကရောက်ချင်တာကိုအဲဒီလိုဆွဲတော့တယ်တရားဝတ်တဲ့ကြောင်းမြင်ပါပဲဆိုအဲဒါနဲ့ဘယ်လောက်မှားတဲ့ယူကြီးဒီနေ့ကြတော့ချင်းရှင်တို့ဆရာ ဉာဏ်ကောရမနဲ့တွေ့ရကောင်းပါရဲ့တွေ့တဲ့အခါကာလကြလို့ဒီမှားတဲ့ယူကိုဟိုอืมတရားနိုင်ကောင်းပါသေးရဲ့ဆိုပြီးတော့သူကပြောတယ်တရားတော်မှာအယူမှားနေအဲ့ဒီယူကိုသူဖားရအောင်လို့သူကဟောအောင်မလို့ချိုးအောင်မလို့ကြံနေတာဒီနေ့ကျတော့ပြိဿတွေနဲ့မြတ်စွာဘုရားထံလာဝေသားလေးမင်းသားတွေဆိုတော့သူကဆရာကြီးကိုအလူရမီတွေဆိုခေါ်လာအများကြီးပါပြိဿတွေ မြတ်စွာဘုရားမေးတယ်မြတ်စွာဘုရားဘယ်လိုဟောတော့ဆိုမြတ်စွာဘုရားလည်းသတိမတိပြောတဲ့အတိုင်းပဲခန္ဓာ၅ပါးအနိစ္စခန္ဓာ၅ပါးအနတ္တဟောတဲ့အကြောင်းဒီလိုပြောအဲလိုပြောတော့သူကဥပမာပြောတယ်မြေကြီးရှိတဲ့အတွက်မြေကြီးပေါ်မှာတင်ပြီးတော့စိတ်ပင်တွေလည်းပေါက်ရလူတွေလည်းပဲတင်းနေရတယ်မြေကြီးမရှိလို့ရှင်ပဲတင်းတယ်တဲ့စိတ်ပင်တွေမပေါက်နိုင်ဘူးလူတွေပါလေလည်းပဲ နေပြီးမရှိရင်ဒီကြီးပေါ်မှာပြီးပြီးတော့လောက်ရတော့အလုံးလုံးလို့ဒီလိုမဖြစ်ဘူးလဲကျင်တော့မဖြစ်ဘူးနေပြီးဆိုရင်ရှိရမှာဒီလိုပဲအတ္တရှိတဲ့အတွက်အတ္တကိုမြင်ပြီးတော့ကောင်းမှုမကောင်းမှုတွေဖြစ်တာဒီအတ္တကကောင်းသောလို့လို့လို့ရှိရင်ကောင်းမှုဖြစ်ကောင်းသောအကျိုးပေးတာပဲမကောင်းသောလို့လို့လို့ရှိရင်မကောင်းမှုမကောင်းမှုဖြစ်ပြီးမကောင်းသောအကျိုးပေးတာပဲအတ္တပဲ ကောင်းမှုပြုကောင်းရုပ်ခံစားရတယ်မကောင်းမှုပြုမကောင်းရုပ်ခံစားရတယ်အတ္တဒီတက်ကျင်တယ်ကောင်းလေးခံစားရတာပဲအဲတော့အတ္တမရှိဘူးလို့ပြောတာမဟုတ်နိုင်ဘူးဆိုပြီးတော့သူကဒီလိုပြောတယ်။ဒါဆိုရာသူ့မေးဟောအဲဒီခေတ်တုန်းကအာနာပိုင်မင်းနေပြီ။ရာဇူဂျိုမှာဆိုလို့ချင်းသာရတမင်း ဗိနိသာရတဲ့ဇာရတတဲ့ဇာရတမင်းဆိုရှိနေတော့ကောသလအတိုင်းမှာဆိုလို့ရှိရင်ပသိနေပြီကောသလမင်းဆိုတာရှိသူတို့ပိုင်တဲ့အတွင်းမှာလူပုဂ္ဂိုလ်တွေသူ့အလိုတိုင်း အပြည့်ရှိတဲ့ပုဂ္ဂိုလ်အပြည့်သေးနှင်ထုတ်တဲ့ပုဂ္ဂိုလ်နှင်ထုတ်သတိနဲ့ပုဂ္ဂိုလ်သအဲဒီလိုအဆုံးပိုင်မူလားပိုင်ပါတယ်သူတိုင်းနိုင်ငံလူလူချင်းလိုလုံးနိုင်တယ်သူအာနာပိုင်နဲ့လုံးနိုင်ပါတယ်အဲဒီလိုအာနာပိုင်သဝရီအာနာပိုင်မင်းထားပါအောင်တော့တဲ့သူတို့ဝေသာလေးကလိမ့်ဆွေမင်းနေတော့မှာတဲ့သူ့လက်နဲ့သူမင်းပြရတာဘုံမှာဥစ္စုတဲ့တဲ့သူဥစ္စုတဲ့တဲ့ဆိုအာနာပိုင်နာပဲသူတို့လည်းပဲ ဓာပေးနေတဲ့ပုဂ္ဂိုလ်ဓာပေးနိုင်တာပဲသာတင်တဲ့ပုဂ္ဂိုလ်သာနိုင်တာပဲနှင်ထုတ်တဲ့ပုဂ္ဂိုလ်သူတို့လည်းမတိုင်းနိုင်တာနှင်ထုတ်နိုင်တာပဲဆိုရပါတယ်ပြောတာပေါင်းပြီဒါကြောင့်သင်ရုပ်ပါသင်လိုရှိတဲ့အတိုင်းဖြစ်ပါမလားတဲ့သင်ရုပ်နဲ့ဆိုရပါရဲ့လားကိုလိုရှိတဲ့အတိုင်းရုပ်ကဖြစ်ပါရဲ့လားဆိုရပါရဲ့လား အတ္တဆိုရင်ယုတ်ကအတ္တပဲသာမီအတ္တကိုသာမီအတ္တအလိုစီတိုင်းအစိုးရတဲ့ငါကောင်မဲအသက်ရှင်နေတယ်ကောင်မဲလို့အဲဆိုလို့ရှိရင်ကိုယ်လိုတိုင်းပြရမှာပဲမင်းတွေကိုယ်ပိုင်နဲ့ဆိုရင်ကိုယ်စီမံတဲ့တိုင်းဖြစ်တယ်လို့ပဲအတ္တကလည်းကိုယ်ပိုင်နဲ့ကိုယ်ကိုယ်ဆိုတော့ငါကိုယ်ကိုယ်ဆိုတော့ဒါတွေကကိုယ်လိုရှိတယ်စီမံခံွဲလို့ရ အဲ့တော့ရုပ်ကိုသင်လို့ရှိတယ်ရှင်းမနိုင်ပါရဲ့လားလို့ရှိတဲ့အတိုင်းဖြစ်ပါရဲ့လားပြီးပါရဲ့လားလို့မေးတော့သူဖြေရခဲ့တယ်ဖြေရခဲ့နေတယ်တော့ဘယ်လိုကြောင့်လဲဆိုတော့သူကလည်းရောတော့ကြီးနေတာပေါ့ကြီးနေတော့ရုပ်လိုရှိတဲ့အတိုင်းဖြစ်ပါတယ်ပြောရင်သင်ရုပ်ကြီးကကြီးနေပြီဟိုမင်းသားလေးတွေတော့လိမ့်စီမင်းသားတွေလို့အသေးရွယ်ငယ်အောင်လုပ်လို့ပါအောင်လား ဒီလိုမျိုးပြောင်းလို့ရပါဦးဒီကရေကြီးနေတော့အိုးနေပြီမအိုးအောင်လို့သင်ရုပ်တွင်စီမံခန့်ခွဲနိုင်ရလားမြတ်စွာဘုရားမေသူဆီရမှာဆက်ပြီးရှင်းတယ်ဒါနဲ့သူပေးနေမပြေဘူးသူကဒီဒီဒီဒီပြေသူရှုံးတော့တာသူကမင်းအရင်ကိုယ့်ရုပ်ကိုအဆုံးမရပါဘူးဆိုရင်လည်းကျိုးနေတာပေါ့ဆိုးရပါတယ်ဆိုလို့ရှိရင်လည်းသင်ရုပ်ကြီးကကြီးနေပြီရုပ်ကြီးကလည်းကြီးလို့မကောင်းဘူးဟိုလက်သွင်းမျက်နှာတွေလို့ ကာလဘောဘာတင်းနေတယ်ဖြစ်အောင်ကိုယ့်ကိုယ်ကိုစီမံလိုက်ပါတော့လားပြောရင်သူအဒီမှာဖြေဆက်ဒါကသူဖြေဆက်လို့နှစ်ဆက်လုံးမြင်ရမကြတာနဲ့မပြေပဲနဲ့နောက်မှမပြေမဖြစ်တော့ဖြေရတယ်ဖြေတဲ့ခါကာလကျတော့အဲဒီမှာအကျိုးမရပါဘူးလို့ဖြေရတယ်အဲတကယ်ရှင်ရကတော့ရုပ်စွာအကျိုးမရတဲ့ဥစ္စာပဲဒါကြောင့်ဖြေစရာတွေကရူပံယုတ်ဒီအနတ္တအကျိုးမရတဲ့ဒီကနေ့ပြီဘုန်းကြီးတို့ငယ်ငယ်တုန်းကဒီပုတ်

နော်ဘုသူတော့ရှိတာတော့အဲဒီသာမီအဲမိဘသာမီအတ္တကိုညီပြီးတော့ပြေးထားတာကိုသာမီအတ္တဆိုတော့ဆွေးရတယ်လို့ဒိဋ္ဌိရှိတယ်အတ္တဆိုလို့ရှိရင်ကိုယ်အတ္တဆိုကိုယ်ဆွေးရရမှာပဲဆွေးရတယ်ဆိုတဲ့ဒိဋ္ဌိရှိတယ်ဒါကြောင့်အဆုံးမြာတဲ့ဆွေးရတဲ့အတ္တမဟုတ်ဘူးအဆုံးမြာဘူးဆိုတဲ့အဓိပ္ပာယ်နဲ့ကိုပြေးထားတာကိုသူကတော်ကောင်းတဲ့အမြတ်ပါပဲအာဝတဝေဒနာဒေနအနတ္တ အဝတဝဒနာဒိနာမိမိအလို၌မဖြစ်ခြင်းဟူသောအနဲ့သဘောကြောင့်အနတ္တအနတ္တမီအတ္တမဟုတ်ဝတဝဒနာဝတကအလိုဝဒနာဖြစ်ခြင်းမိမိအလို၌ဖြစ်ခြင်းအဝတဝဒနာဆိုမိမိအလို၌မဖြစ်ခြင်းအလိုတိုင်းမဖြစ်ခြင်းကိုယ်လိုတိုင်းမဖြစ်လို့တဲ့အနတ္တခေါ်တယ်တဲ့အခုဝိပဿနာရှိတဲ့ခါကာလရုပ်တယ် ပေါင်းနေစိတ်နေဆိုင်နေကိုယ်ရဆန့်နေညာလာနေဗလာနေစသဖြင့်ရုပ်တွေရှိနေအဲဒီရုပ်တွေကိုယ်လိုဖြစ်တယ်ဖြစ်တာရမဟုတ်ဘူးမဖြစ်ပါနဲ့ဆိုလည်းဖြစ်တာပဲမဖြစ်ပါဘူးနဲ့တားတော့လည်းမရဘူးရုပ်တွေအဲဒီလိုအလိုလေဒီတိုင်းမဖြစ်တယ်လို့ပဲဒီနေ့နေရာတွေလည်းမဖြစ်ဘူးဒီရုပ်ကြီးဟာဒီလိုမျိုးဖြစ်ပါလို့ဆိုလို့မဖြစ်ဘူး ။ကျညာမမဖြစ်ပါသေးသလိုမရှိဘူး။ပေါ်ပေါ်ပါဖြစ်ပါသေးသလိုမရှိဘူး။အဲသူတော်ရတယ်သူကဖြင်းသူကသူဖြင်းပြီးတော့နေတာဒါကြောင့်ရုပ်ကအစိုးမရတဲ့သဘောပဲတဲ့အစိုးမရတဲ့အတွက်အနာတ္တအတ္တမဟုတ်ဘူးကိုယ်ကိုမဟုတ်ဘူးမြတ်စွာဘုရားဒီအနာတ္တလက္ခဏာသုံးပါးရုပ်ကစပြီးတော့ဟောပါတယ်အဲဝေဒနာတို့ပညာတို့လည်းဒီတိုင်းပဲဟောပါတယ်ဒါတွေကကျေဟောနေလို့ရှိရင်ဟွန်းတရားတွေပြီးမှမဆုံးရပါဘူးဆိုတော့ ရသော်ပြပြိဋိဘာသာမီးတွေဟောမှာတနည်းနဲ့ပြီးမှပြောတာလားပြောတာပါဒီနေ့ချင်းဒီလေးဟောမှာပဲနော်ဝေဒနာဘိက္ခေနာတဘိက္ခေယနဝေဒနာခံစားမှုဝေဒနာတွေနာတအတ္တမို့ဆိုရတော့အတ္တကောင်မို့ဝေဒနာဆိုတာဆိုရတဲ့အတ္တကောင်မဟုတ်ဘူးဝေဒနာသာဟိရံဘိက္ခေအတ္တအဝိဒနာယိရံဝေဒနာအဝရာယတံဝတိယ သာဝေဒသာဝေဒနာဧဝမေဝေဒနာဟောတမေဝေဒနာမာဟောတိတိအကယ်၍ဝေဒနာဟာဆွေးရတဲ့အတ္တဟုတ်ခဲ့လို့ရှိရင်ကိုယ်ကိုဟုတ်ခဲ့လို့ရှိရင်ကိုယ်လိုရှိတဲ့အတိုင်းရှင်မခံဝဲလို့ရမှာအဲဒီလိုဖြစ်ပါစေဒီလိုမဖြစ်ပါစေနဲ့ရှင်မခံဝဲလို့ရမှာတဲ့ပြီးတော့ကိုယ်ကိုဆိုတော့ကိုယ့်ဟာကိုယ်လည်းနှိမ့်ဆက်မှာမဟုတ်ဘူးတဲ့သူကနှိမ့်ဆက်နေတာဟုတ်ဝေဒနာဒုက္ခဝေဒနာတွေဖြစ်ပြီးနှိမ့်ဆက်နေတာပဲ ညောင်းလိုက်၊ထူလိုက်၊နားလိုက်၊ကျင်လိုက်ဝေဒနာဆိုတာကောင်းတဲ့ရှိတယ်ဆိုးတဲ့ရှိတယ်ကောင်းတဲ့ဝေဒနာတွေကဒုက္ခဝေဒနာတွေခေါ်တယ်ဆိုးတဲ့ဝေဒနာတွေဒုက္ခဝေဒနာတွေခေါ်တယ်လယ်လာဥပ္ပခဝေဒနာတွေလည်းရှိတယ်ဥပ္ပခဝေဒနာတွေကတော့ညာသောဖြင့်ဒုက္ခထဲမှာ ပါဝင်ပါတယ်သူကနေသာထိုင်တာပဲအဲဒုက္ခဝေဒနာတွေကကိုယ်ထဲကညောင်းလဲပူလဲနားလဲကျင်လိုက်ကြခဲလိုက်ဒုက္ခဝေဒနာတွေဖြစ်စိတ်ထဲကစိတ်လုံးမသားများတွေဖြစ်လိုက်စိတ်ပူပန်လိုက်နာရီကဒုက္ခဝေဒနာတွေ အဲ့ဒါပြောခံစားမှုသဘောကြီးတယ်ပဲကောင်းတာခံစားလည်းပဲသူပဲမကောင်းတာခံစားလည်းသူပဲဝေဒနာကြီးတယ်ပဲအဲကောင်းအကောင်းလေးတွေဖြစ်နေတဲ့ကကောင်းနေတဲ့ကလည်းဝေဒနာပဲမကောင်းတဲ့ကလည်းဝေဒနာပဲအဲဒီဝေဒနာကိုငါလို့ထင်တယ်ဝေဒကအတ္တလို့ခေါ်တယ်ဝေဒကအတ္တခံစားရတာလည်းငါပဲဒီလိုလဲဆွဲလမ်းတယ်အဲတော့အကောင်းဆိုးဝေဒနာကို ငါကခံစားပြီးဟုထင်တာကဝေဒကအတ္တဆိုရဲ။ကောင်းဆိုရင်ငါခံစားနေတာပဲ။ကောင်းနေတာလည်းငါပဲ၊သိုးနေတာလည်းငါပဲ။အဲအဲဒီတော့ကောင်းဆိုရင်ခံစားနေတာငါပဲခံစားရတာ။အသက်ရှင်နေလည်းကောင်းကခံစားရသေးတယ်။အဲဒီလိုဆွဲလာတာဝေဒကအတ္တဆိုရဲ။အဲဒီဝေဒကအတ္တဆိုရဲကိုလည်းဒီကဝေဒနာ ခံစားရတဲ့သဘောဟာအတ္တမဟုတ်ဘူးဟိုအတ္တဟုတ်လို့ရှိရင်အလိုရှိတဲ့အတိုင်းဆိုအဆိုးရရမယ်အလိုရှိတဲ့အတိုင်းသူအဆိုးမရဘူးမပြေဘူးအဲကိုယ်ကိုမနစ်ပြအောင်လို့မတန်းနိုင်ဘူးဒုက္ခဝေဒနာတွေဖြစ်ပြီးနာအောင်ကြင်အောင်ကြိုက်ခဲအောင်အခံခဲအောင်ဒါတွေလုံးဝမဟုတ်ဘူးတဲ့အတ္တဟုတ်ခဲ့လို့ရှိရင်အခုတော့အတ္တမဟုတ်လို့ဘယ်လိုလဲရှင်လူတစ်သိန်းကိုပေါ့လေလူတစ်သိန်းတရားသားနဲ့စီမံခံွဲလို့မရဘူးအနိဗ္ဗာန်ရှိတဲ့ ပုဂ္ဂိုလ်တွေသူညာနေမသူကြပါနဲ့ဆိုတော့သူတို့သူညာသူနေမှာသူတို့ကိစ္စနဲ့သူတို့လုပ်နေတာပေါ့အဲကိုကျင်မောက်တင်မဲ့သူတို့ပြောနေတာတွေပြောလို့ရှိနေတာတွေလို့ကိုဆုံးရတဲ့ပုဂ္ဂိုလ်တွေကိုတော့နေပယ်ကမဟုတ်တဲ့ပုဂ္ဂိုလ်တွေသွားပြောသူနားမဆောင်ဘူးသူလုပ်နေတာတွေလုံးမှာပဲလူစွာထားပါတော့အခုလူကိုနှိမ့်ဆက်တဲ့ပွဲစိတ်တို့ရှင်တို့အဲဒီလိုကောင်းနေပြီ ဒါတွေပြောလို့ဆိုတော့ဘယ်ရလိမ့်မှာတော့မရဘူးအဲဒါလိုပဲဝေဒနာကိုယ်တွင်းကသိရတဲ့အတ္တကောင်မဟုတ်ဘူးတဲ့ဝေဒနာခံစားမှုတွေကသဘောတရားလေးပဲဒါကြောင့်မို့ကိုယ်လိုရှိတဲ့အတိုင်းမဖြစ်ဘူးမနှိမ့်နှိမ့်ဆက်ဖို့ရကြီးတယ်ဖြစ်နေတယ်မကောင်းသောဝေဒနာတွေဖြစ်ပြီးတော့နှိမ့်ဆက်နေတယ်ဒါလေအဆိုတွေက ကောင်းဆိုးကိုငါကောင်ကပင်ခံစားပြီးလို့ထင်တာကဝေဒကအတ္တဆိုရယ်အကောင်းဆိုးကြီးလည်းများတယ်ငါပဲကောင်းရင်လည်းငါပဲဆိုးရင်လည်းငါပဲအဲဒီလိုဆွဲလာနေကြတယ်အဲဒါဝေဒကအတ္တဆွဲနေငါကောင်းတယ်ငါမကောင်းဘူးငါချမ်းသာတယ်ငါဆင်းရဲတယ်ငါလိုပဲထင်နေကြတာဝေဒကအတ္တဆွဲပေါ်တယ်အဲဆိုရမယ်အကောင်းဆုံးဥဒ္ဒနာကိုငါကောင်ကပင် ခံစားသည်ဟုသင်နာကဝေရကအတ္တဆွေသောသောဟုသည်များကိုမကောင်ကပင်ခံစားသည်ဟုသင်နာကဝေရကအတ္တဆွေသောသောဟုသည်များကို ငါကောင်ငါပင်ခံစားသည်ဟုထင်နာကဝေရကအတ္တဆို ဆိုတာသာမန်ပုဂ္ဂိုလ်တွေဒိဋ္ဌိပုဂ္ဂိုလ်တွေရုပ်ဝေဒနာပညာသင်္ခါရအကုန်လုံးတွေတယောက်တည်းထင်နေတာတယောက်တည်းပဲအောင်းမွေးနေတာကိုဒေသနာမို့စိတ်စိတ်ဟောနေတာစိတ်စိတ်ခွဲပြီးတော့ဟောနေတာဆွဲလန်းတာအကုန်လုံးပဲတယောက်တည်းထင်တာရုပ်ကိုကြည့်ရောသိနေတဲ့စိတ်ရောခံစားတာရောငါတယောက်တည်းပဲအကုန်လုံးငါကြီးပဲဒါလိုထင်နေတယ်ဒါကတွေမဟုတ်ဘူးတဲ့အဲ့ဒါငါဟုတ်လို့ရှိရင် နှိစ္စကိုရမဖြစ်နိုင်နေဘူးတဲ့ကိုယ့်ကိုယ်ကိုနှိစ္စမှာမဟုတ်ဘူးပြီးတော့ကိုယ်လိုရှိတဲ့အတိုင်းရှင်မခံွယ်လို့ရအောင်ကိုယ်လိုရှိတဲ့အတိုင်းနဲ့ဖြစ်မယ်။နာကျင်ကြိုက်ခဲမှုအဆိုးဆုံးဝေဒနာတွေမဖြစ်ပါစေနဲ့။ကိုယ်ရဲ့အမြဲတမ်းကောင်းချမ်းသာနေပါစေ။လိုရှိလိုရှိတဲ့အတိုင်းရှင်မခံွယ်ရမှာဒီလိုလိုမရဘူး။မရတာဘာကြောင့်လဲဆိုအဆိုးရတဲ့ငါကောင်မဟုတ်လို့ပဲအတ္တမဟုတ်လို့သဘောတရားမျှပဲ။သူဆင်ရဆင်ရအကြောင်းကြောင့်ဖြစ်နေတယ်ကျိုးတရားပဲ ဆင်းရဲစရာအကြောင်းနဲ့တွေ့ရင်ဆင်းရဲမဲ့မှာကလုတ်တိုက်ရင်နားမှာပေါ့မနာအောင်လို့ပဲဖြစ်မလဲသူ့သူရင်လည်းနားမှာမင်းနဲ့တွေ့ရင်လည်းပူရမှာပဲအဲအဲ့ဒါမကောင်းတဲ့အာယုန်နဲ့အနိဋ္ဌာယုန်နဲ့တွေ့လို့ချင်းကိုယ်ဆင်းရဲဆိုတာသိရမှာပဲကောင်းတဲ့အတွေ့အကြုံနဲ့တွေ့တဲ့အခါအိဋ္ဌာယုန်နဲ့တွေ့တဲ့အခါကျတော့ကိုယ်ထဲမှာသမ်းသာတာဘောကောင်းတာဘောသူကဘူးအိုင်နေတဲ့အခါ လေရေးလေးရေရေးနဲ့ပြင်ဒီလိုထိုင်တာဖြစ်ကောင်းတယ်။အေးနေတဲ့ခါကာလအနှွေးမှုလေးတွေပါနေလို့ရလို့ရှိရင်ကောင်းတယ်။ညောင်းနေတဲ့ခါကာလကြလို့ရှိရင်ပြင်ကိုယ်လိုက်ဆန်းလိုက်ပြင်ပြင်လိုက်အဲအတွေ့အထိကောင်းသွားတဲ့အိရာထဲမှာလက်အေးလိုက်ဘယ်လိုထိုင်ပေါ်မှာလဲကြောပြီးပြီးတော့အေးလိုက်ဒီလိုထိုင်တာကြီးကောင်းသွားတာအဲအတွေ့ကောင်းတယ်အဲစိတ်စိတ်မှလည်းပဲမကောင်းတဲ့အာရုံနဲ့တွေ့ရတဲ့အခါကျရင် သိခြင်းမှုဖြစ်မှာပဲသိဉ္ဇာနဲ့တွေ့သိဉ္ဇာမှာပဲသိဉ္ဇာနဲ့တွေ့နေတာကိုဆန္ဒအောင်ဘယ်နဲ့မှမတတ်နိုင်ဘူးတရားနှလုံးသွင်းမှုမရှိရင်ဘာမှမသိသိနိုင်ဘူးတရားနှလုံးသွင်းမှုရှိတဲ့ပုဂ္ဂိုလ်ချင်းသိသိနိုင်တယ်အဲသိကဝန်သာဇာတွေသာဇာတွေနဲ့တွေ့ကြတယ်ဝန်သာသာရဆန္ဒမှာပဲဒါလည်းပဲတရားနဲ့တရားမရှိတဲ့ပုဂ္ဂိုလ်အလွန်ကျွံနေဖြစ်တာပဲ ကိုယ်လိုရှိတဲ့အတိုင်းဘာမှမဖြစ်ဘူးအစိုးမရတဲ့တရားတွေဒါကြောင့်အနတ္တပဲဝေဒနာဝေဒနာသည်အနတ္တအစိုးရသောအတ္တကောင်မဟုတ်ဘူးဆိုရတဲ့အတ္တကောင်မဟုတ်ဘူးပညာမှတ်သားမှုတဲ့တို့တူပဲပညာဆိုတာမှတ်သားမှုอืมဒါတော့သမာမပညာတို့ပြောလို့မရှိဘူးစိတ်စိတ်ပဲပြောတော့တယ်အဲမှတ်သားမှုပညာမှတ်သားမှုပညာလည်းပဲအတ္တမဟုတ်ဘူးတဲ့ အတ္တဟုတ်ခဲ့လို့ရှိရင်သူလည်းမနှိမ့်ဆက်ပြီဘူးတဲ့သူကလည်းနှိမ့်ဆက်တယ်ဘယ်လိုနှိမ့်ဆက်တော့မကောင်းတာတွေမှတ်မှတ်ပြီးနှိမ့်ဆက်တယ်မကောင်းတဲ့အာယုန်တွေဘယ်လိုတွေ့ရတွေ့ရပညာကမှတ်မထားလို့ရှိရင်ပြီးပြီးပြောက်လို့ပြောက်ဆိုရင်ဘာမှကိစ္စမရှိဘူးအခုတော့သူကမှတ်ထားတော့မကောင်းတဲ့အာယုန်တွေပြန်ပြန်ပြီးစိတ်ထဲတွေ့ပြီးတော့ဆင်းရဲနေတာอืมဒါသူကမကောင်းတာတွေမှတ်တယ်ဥပမာအာယုန်ဆိုလို့ရှိရင်ညွန်တဲ့ပုဂ္ဂိုလ်တယောက်ဆိုတော့ညွန်တဲ့ပုဂ္ဂိုလ်တယောက် သမင်းစားကနေအချိန်မှာယွန်စရာတွေ့မတင်ပုံလို့ပါတော့တွေ့တယ်ပေါ့လေယွန်တဲ့ပုဂ္ဂိုလ်ကအဲဒါသမင်းပွဲရောက်တဲ့ခါရတာတတိယနေတယ်တတိယနေတော့သင်ကိုစားလို့ပြင်ယွန်ကြဆက်စုပ်နေတာနဲ့အဲဒါမှပညာကနှိမ့်ဆက်တယ်ကြောက်တတ်တဲ့ပုဂ္ဂိုလ်တယောက်ကြောက်တတ်တဲ့ပုဂ္ဂိုလ်လည်းပဲမသာအလောင်းကြီးသူတွေကောင်းကြီးတွေ့ရဆိုတော့အင်းကြီးချင်းဘာလို့သူရှိမှာပေါ့သူကတွေ့တာ အဲညကြအိတ်တဲ့ခါကျတော့ကြီးကပေါ်နေတယ်လို့ကြောက်တဲ့ပုဂ္ဂိုလ်ကမကြောက်တဲ့ပုဂ္ဂိုလ်တော့ကိစ္စမရှိဘူးကြောက်တဲ့ပုဂ္ဂိုလ်ကဒီပညာနဲ့ပေါ်ပြီးနေဒီကောင်ကြီးတောင်းကြီးကိုနာရှိနေတယ်လို့သတိကပဲတော့ကြာ၆တော့မလို့ဘာလို့လဲအဲဒါအိတ်တော့မပြောပါနဲ့အနဒုက္ခရောက်တဲ့သူဆိုတော့อืมအဲဒီတော့မလိုအပ်တဲ့အာယုန်တွေပေါ့ပညာကမှတ်ပြီးတော့နေဆက်နေတယ်ကောင်းတဲ့အမှတ်ကလေးတွေကြတော့မပြောက်ပါစေနဲ့လို့ဆိုပြီးတော့ဆွဲမှားတာကတော့ပြောက်သွား အဲကျောင်းသူကျောင်းသားတွေသာသင်ရတဲ့ခါကာလတွေဒါလေးတွေမှတ်မှတ်ထားတာမိနေသွားတယ်ကြောက်ကြောက်သွားတယ်အပြောက်ပါခြင်းနဲ့ကြောက်စီခြင်းတွေမြဲပြီးတော့အမှတ်ဆွဲနေတယ်ဒါမမှန်မိရဘူးမိမိကိုဒုက္ခရောက်တာပဲဆိုတော့အဲဒါကိုယ်လိုဖြစ်တယ်မရှိဘူးတဲ့ပညာဒါကြောင့်အနတ္တပဲသင်္ခါရပြုပြင်အထုံးမှုတွေပြုပြင်အထုံးမှုတွေဆိုတာကတော့များတယ် သင်္ခါရဘိက္ခွေအနာတာဘိက္ခွေယံသင်္ခါရပြုမြင်အာထုံမှုတို့သည်အနာတာအစိုးရသောအတ္တကောင်မဟုတ်ကုန်သင်္ခါရကြီးအများလို့ဘိုးမြဲပဲဟောတယ်ဒါနဲ့ဟောတယ်ရုပ်ကတော့ပေါင်းပြီးတော့တစ်မျိုးတည်းမဟုတ်ရူပံရုပ်ဆိုပြီးတော့ဒီကုန်းနဲ့ဟောတယ်ဒါမျိုးရုပ်တွေလည်းအများကြီးပါပဲဒီဆိုကအဲဝေဒနာလည်းခံစားမှုဖြစ်နေတယ်ဒီကုတည်းပေါင်းပြီးဒီကုန်းနဲ့ဟောတယ်ပညာလည်းဒီကုတည်းဟောတယ်သင်္ခါရကတော့အမျိုးတွေကအများနေတယ် ဘုံနဲ့ဟောတာသင်္ခါရသင်္ခါရတော်သည်သင်္ခါရပြုရင်အာရုံမူတော်သည်အနတ္တအစိုးရသောအတ္တမဟုတ်ဘူးသင်္ခါရအစိုးရသောအတ္တမဟုတ်ဘူးသင်္ခါရပြုရင်အာရုံအခုကိုယ်အောင်ဆိုင်အောင်ထအောင်သွားအောင်လာအောင်ကိုယ်မူရာတွေပြုလုပ်နေတာဒီသင်္ခါရတွေလုံးနေတာပဲကိုယ်ကျင်နဲ့ဆန်းကျင်နဲ့ဆိုင်ကျင်နဲ့ထကျင်နဲ့ဝိပဿနာရှိတော့သူတို့မှားတာကိုအောင်းနေပိန်နေမှတ်နေလက်တွေပါလေရှင်းနေတာလေ တွေးကျင်လာဆန့်ကျင်လာအဲအဲ့ဒါလေးမှတ်တွေးကျင်တယ်ဆန့်ကျင်မလို့နိုင်တော့လို့ရှိရင်မကွေးမဆန့်ကျင်ဘူးမမှတ်နိုင်လို့ရှိရင်သဘောမှတ်တော့လည်းမနိုင်လို့ရှိရင်တော့ကိုယ်ဆန့်သွားတယ်ကိုယ်ရင်ဆန့်ကျင်တဲ့စိတ်လိုပဲခေါ်ရတော့မှာဒါနဲ့သင်္ခါရတွေကိုယ်ရင်ဆန့်ကျင်တဲ့စိတ်ကြောင့်ကိုယ်ရုပ်ဆန့်လို့ဖြစ်ဆန့်ကျင်ထားခြင်းနဲ့စိတ်ကြောင့်ဆန့်ရထားရတယ်သွားခြင်းလာခြင်းလို့သွားလာရတယ် လှုပ်ရှားရတယ်အမျိုးမျိုးမူရတွေပြုရတယ်နှုတ်ကလည်းပြောခြင်းဆိုခြင်းလို့ပြောရတယ်ဒီစကားပြောမယ်ကိုယ်စကားပြောမယ်ပြောခြင်းနဲ့စိတ်ရှိတော့ပြောရတယ်ကိုယ်မူရတွေနှုတ်မူရတွေပြုနေတာဒီသင်္ခါရတွေကလုံနေတာတဲ့အဲ့ဒါမှလည်းပဲငါလုံနေတယ်ပြင်တယ်သွားတာငါပဲတွေးတာစမ်းတာငါပဲထိုင်တာထတာငါပဲဒီကူအဲပြောတာဆိုတာငါပဲ စိတ်ကူးစဉ်းစားကြံကြစိတ်မူရတယ်ဒါလည်းပဲစိတ်ကူးတွေလည်းသင်္ခါရတွေကလုံးလာတယ်စိတ်ကူးစဉ်းစားကြံကြလည်းငါပဲဒီလိုထင်နေတာပေါ့အဲ့ဒါလည်းပဲငါမဟုတ်ဘူးတဲ့လားကာရကအတ္တကိုခေါ်တယ်ကာရကပြုတတ်သည်ကိုမူရာနှုတ်မူရာစိတ်မူရာမူရာဟူသည်များတွေမူရာပြုမူရာဟူသည်များတွေ ငါကောင်ကတုတ်တယ်ပြုမှုတွေပြုလုပ်တာငါပဲလို့ဆိုရင်ဒါသာရကအတ္တဆိုခေါ်တယ်အဲသာရကအတ္တဆိုအဲ့ဒါဆိုရမယ်အမူအရာဟူသမျှကိုငါကောင်ကပင်ပြုလုပ်သည်ဟုထင်တာကသာရကအတ္တဆိုမူအရာဟူသမျှကို ဘာကောင်ကပင်ပြုလုပ်သည်ဟုထင်တာကသာရကအတ္တဆွဲမူရဟုရမြကိုဘာကောင်ကပင်ပြုလုပ်သည်ဟုထင်တာကသာရကအတ္တဆွဲ ထိုင်နေငါထားတယ်ငါသွားတယ်အဲဒါလေးဒီမှာဆွဲလန်းတာဒီဒီမှာဆွဲလန်းနေကြောက်အောင်လို့ကူရှုမှတ်နေရတာဒီသံတော်ဟာသွားသည်ရှိတော်လဲကိစ္စမိဒီသွားသည်ဟူ၍ပါဇာနာတွေပြီးသွားရင်သွားတိုင်းမှတ်နေရတာဒါကြောင့်မှတ်နေမမှတ်ရင်ဘယ်သိနေမှာတော့ဒီတိုင်းပြီးတော့တွေးတွေးရုံစဉ်းစားရုံနဲ့တော့မပြီးဘူးယူရမှရတယ်အဲဒါသွားနေတော့မှတ်မှတ် သွားနေတော့မှတ်ပါမများတော့သွားခြင်းနဲ့စိတ်ကလေးပါပြီးတာသွားဖို့ရကြံတဲ့သဘောဘုရားပြောတဲ့သင်္ခါရတရားတွေပေါ့လေသွားဖို့ရကြံစီပြုလို့တဲ့သင်္ခါရတရားတွေသွားခြင်းနဲ့စိတ်ကြောင့်သွားရုပ်တွေဖြစ်နေဆိုတာပြီးတာအဲ့ဒါဒုခိုက်တာပြစ္ဆုတ်ပံကြကြလေးမှတ်မှပြစ္ဆုတ်ပံကြကြမှတ်ရမယ်ဆိုတာသဘောမကျတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်သူသာရပုဂ္ဂိုလ်တွေကြံရည်တဲ့ပုဂ္ဂိုလ်ပဲပြစ္ဆုတ်ပံကြကြမှတ်ရမယ်ဆိုတာသဘောမကျတဲ့ဒီနေ့ရတယ်ကြာရင်က ကျမ်းစာအုပ်တူထွက်လာဒီထဲမှာယူသစ္စုပန်ကျမ်းစာမှတ်ဖို့ရတယ်တချို့ဌာနတွေမှာသွန်သင်သင်ကြားနေတယ်တဲ့မလိုပါဘူးတဲ့သစ္စုပန်ဆိုရင်သစ္စုပန်ရှိတယ်ဆိုပြီးတော့ပေါ်တယ်ပါတဲ့သစ္စုပန်တဲ့ရှိဖို့မလိုပါဘူးတဲ့သူကလေးဒါကတော့သူ့လိုနဲ့တော့ဟုတ်တော့မလို့လားအဲသူကအကျဲကြီးပဲသစ္စုပန်ဆိုအခုရှိနေတဲ့ယုံနာနဲ့အိဋ္ဌာအိဋ္ဌာဆိုတာအကျဲကြီးကမျိုးတွေဒုက္ခပေါ့ဒါမျိုးတွေနဲ့ကတော့အိဋ္ဌာစိတ်ပဲသိမှတော့မသိဘူးသူစား စိတ်စိတ်ဝါကြကြမှားမှသိတယ်အဲမြင်တော့လေးမြင်တယ်ကြားတော့ကြားတယ်စဉ်းစားတော့စဉ်းစားတယ်ကြံတော့ကြံတယ်နားတော့နားတယ်ကိုယ်တော့ကိုယ်ရဲ့ကံတော့ကလှုပ်တော့သူ့ဟာလည်းသူအခိုက်အတန့်လေးနဲ့ဤဒီကြကြကြိုက်နေအောင်မှမှာကိုင်းနေအောင်မှတော့တစ်ခုမှတုံးအဲဒီတစ်ခုတင်ကြတာနောက်တစ်ခုပေါ်လာနောက်တစ်ခုနောက်တစ်ခုပေါ်လာနောက်တစ်ခုမှတော့အပြည့်အဟောင်းတွေကြောင်းလဲနေတာဒီမှာတွေ့ရတာကိုဟိုဟာမှလည်းမရှိဘူးဒီဟာမှလည်းမရှိဘူးဒီဟာမှလည်းမရှိဘူးမှလည်းမှတိုင်းဟာ အဲပေါ်ပြီးကြောက်တာတဲ့သဘောလေးတွေသူကလည်းတစ်ခါလေချိန်ထားတယ်လို့စိုက်နေတယ်အဲဒီလိုပြစ္ဆုတ်ပံကြကြမှတ်မှသည်ဖြစ်ပြီးပြည့်သွားတဲ့အိဋ္ဌသဘောကဗိုင်းမယ်နေနေပြီးတာဒါကြောင့်မို့ပြစ္ဆုတ်ပံရှိဖို့ဆိုတော့ဘုန်းကြီးတို့နေကသတိပဋ္ဌာန်ကြီးရဟောပြောတဲ့ပုဂ္ဂိုလ်တွေပေါ့လေဘုန်းကြီးတွေမကပါဘူးကမြန်မာဆရာတော်ရဲ့သတိတွေဆိုတိုင်းဟောကြတာပါပဲပြစ္ဆုတ်ပံကြကြပဲမှတ်ရတယ်အဲဒါတမီးဆရာတော်ကြီးတွေကစံစာကြီး ဒီစုပ်ပံတည့်တယ်မှတ်ဖို့အကြီးကျယ်လို့ဟောနေတာလေကိုးပါပဲမလိုပါဘူးတဲ့ဟုတ်မှာပေါ့သူနည်းနဲ့သူတော့မလိုဘူးဘုန်းကြီးတို့ညီရတော့လိုပါရဲ့သူကတိတိကျကျမှပဲနဲ့တော်တော်ကိုမှတ်နေတကယ်ဖြစ်ဖြစ်တဲ့သဘောပဲသိနေမှာတော့သာပြီးတော့ဒီမှာပေါ့ကိုတို့ပြီမသိဘူးဒါကြောင့်သူကတကယ်ဖြစ်ဖြစ်တဲ့သဘောတွေသိအောင်လို့ဖြစ်ခိုက်ဖြစ်ခိုက်ကလေးတွေကြိုက်အောင်လို့ပြုစိုက်ပြမှတ်နေတယ်ဘောဝဆာသာမှတ်နေတယ် ဖြစ်တာလည်းပဲပိုင်ပိုင်ကြီးရမယ်ဒီပြက်တာလည်းပိုင်ပိုင်ကြီးရမလို့ဘူးဘုရားဖြစ်တိုင်းပြက်တိုင်းပိုင်ပိုင်ကြီးရပြီးတော့ကျဲတယ်မှာမှာပြစ္ဆုတ်ပံကျဲရတယ်လိုက်ပြီးတော့မှတ်နေရတာသိတဲ့သိတဲ့ကလေးမှတ်တယ်မှန်သိတဲ့မှာရှိတာပဲအတန်းဆိုတော့ကြားတော့ရှိတာမကြားနိုင်လည်းရှိတာမဟုတ်ဘူးကြားပြီးတဲ့နောက်လည်းရှိတာမဟုတ်ဘူးဒါပြစ္ဆုတ်ပံဆိုပြီးတော့ဒီတန်လေးခုနေုံနဲ့မဖြစ်ဘူးကြားတော့လေးရှိတိုင်းမှာကြားနေတော့လေးရှိတိုင်းမှာအော်အတန်လေးပေါ်လာပြီးကြောက်တာကြာပြီးရတယ် အရေးကြီးပါတယ်အခုအဲ့ဒီသင်္ခါရတွေပြုရင်တဲ့သဘောတွေအမှန်တည်းပြီးအောင်လည်းရသော်ပြပฏิပဒါမှာဒီဇံတော်ဝါသွားသည်ပြုတော်လည်းကိစ္စမိတွေသွားသည်ဟူ၍ပါဇာနေသည်ဒီစသည်အရိယဘုလေးပါးနဲ့သွားတော့သွားနေတော့ပြုရတယ်မသွားဘဲနဲ့ထိုင်းနေရင်လည်းသွားတယ်သွားတဲ့အခါကာလဖြစ်တဲ့သွားခြင်းနဲ့စိတ်ကြောင့်သွားရုပ်တွေဖြစ်ပြီးသူခိုက်တာနဲ့ဖြစ်တယ်ဆိုတော့အနိစ္စဒုက္ခအနတ္တဒီလိုဆင်ခြင်ုံနဲ့မပြီးဘူး သွားနေတော့ရှိမှဖြစ်တာဟိုတူသမင်းစီတွေ၊ကွေးတွေရှိတော့ပတာရီတွေဆန့်နေရှိတော့သံသနာဂါရီအသိဉာဏ်နဲ့ပြုလဲရှိပြီးဟောဒီရှိကွေးလုံးဆန်လုံးကိုရှိမှမကွေးမဆန်မင်းနဲ့ဒီတိုင်းကွေးခြင်းနဲ့စိတ်ကြံကိုယ်ရုပ်တွေဖြစ်သွားတာပဲအနိစ္စဒုက္ခအနတ္တဒီလိုနှလုံးသွင်းရုံနဲ့ဒါကပညာပြီးပဲကိုယ်တိုင်ကြည့်တာမှမဟုတ်ဘူး။ကွေးရုံလေးကိုမှမှကွေးတယ်၊ကွေးတယ်၊ကွေးတယ်ဒီတိုင်းယူရမှမှ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 ဆန္ဒတဲ့ခံစားမှုသာသာသုံးတဲ့မှုအရှိကြီးပြောနေတယ်။အရာသုံးတဲ့ကတော့အခုဆန္ဒရင်ဆန္ဒတယ်ကောင်းရင်ကောင်းတယ်ပါပဲ။ဒါပါပဲ။အဲကိုယ်ထဲမှာဆန္ဒတယ်အတူကောင်းတဲ့တာဆန္ဒတယ်ဆန္ဒတယ်ဆိုတော့လည်းသာသုံးပါပဲ။အရာထဲမှာသုံးကောင်းတယ်ကောင်းတယ်လို့ပဲပြောတာပါ။အဲဒုက္ခဝေဒနာတွေကြတော့လည်းဆင်းရဲသောခံစားမှုခံစားရင်လည်းဆင်းရဲသောခံစားမှုခံစားတယ်လို့ပြရမယ်။အဲဒီမှာလည်းဆင်းရဲရင်ဆင်းရဲတယ်။ဒါလည်းသိမသုံးဘူး။ နားရကျင်နေကြိုက်သေးတဲ့စသည်ဖြင့်ဒီလိုသုံးနေသုံးနေမကောင်းဘူး။ခံခက်တယ်အဲဒီလိုသုံးနေသုံးပါအဲဒုက္ခသူဖြစ်တဲ့ခိုက်တာနဲ့လိုက်ပြီးတော့ကြည့်ရတယ်ကြည့်တော့ဒုက္ခတာနဲ့ပြန်ခံစားမှုတွေကြည့်ပြီးပြည့်ပြည့်သွားတာတွေကြည့်ရတယ်။မှန်ကျင်းပါတယ်လို့အရိသာကြီးကဖြစ်တဲ့ကလေးတွေလိုက်ကြည့်တာကသဘောတရားမှန်လေးတွေလည်းသိတယ်အစပေါ်ပြီးကြောက်သွားတာလေးတွေလည်းသိတယ်စပေါ်ပြောက်သွားတော့အိစ္ဆမမြုံဆိုတာလည်းသိတယ်အဲသိသိပြည့်စုံတဲ့ဆင်းရဲပဲမကောင်းတဲ့တရားတွေလည်းဒီလိုလည်းသိတယ် သူသဘောတိုင်းသူဟာသူဖြစ်ပြနေတယ်တရားတွေအခုပြောတဲ့ကိုယ်ရဲ့အမြဲတည်နေတဲ့ငါကောင်မဟုတ်ဘူးအမြဲတည်နာမှာမဟုတ်ပဲသူဟာခိုက်တာဖြစ်ပြီးကြောက်တော့ပြီးတော့ကိုယ်လိုဖြစ်တဲ့အတိုင်းအသေးရတဲ့တာမီအတ္တလည်းမဟုတ်ဘူးငါကောင်မဟုတ်ဘူးအသေးရတဲ့ငါကောင်လည်းမဟုတ်ဘူးဒါလည်းပြီးခံစားတဲ့ငါကောင်လည်းမဟုတ်ဘူးပြုလုပ်တတ်တဲ့ကာရကအတ္တငါကောင်လည်းမဟုတ်ဘူးဒါတွေပြီးတယ်အဲဒီအတ္တဆိုဒီ၄ပါးလုံးအကုန်လုံးပြုတ်တယ်မနန်ကောင်းတယ်တတိယ ။ဒါမှမဟုတ်ယောဂီတွေဒီလိုအားထုတ်ပြီးတော့ဝိပဿနာဉာဏ်တွေတရားတွေကျက်ကြတာပြည့်စုံဆုံးဖြစ်တာမပြောရလို့ဘုရားမကြည့်တဲ့ပုဂ္ဂိုလ်ကပြောတာပြောရတာလားကြည့်တယ်သူအသိကတော့အသိတိုင်းနဲ့ကြည့်တာအဲဘုသူဒ္ဓသာနဲ့ပြင်နေကျမ်းနာသင်တာတဲ့ပုဂ္ဂိုလ်ကတော့ပြောရပါလေ။သာမန်လို့သာပြေရမယ်ကြည့်ကြည့်ရတော့လည်းပြုံးမှာ။ဒါလည်းသိမပြောရဘူးသူ။နည်းနည်းနည်းနည်းသိကြလည်းသိမှာ။ဒါကသူကသူတတ်တဲ့ဘက်ကတော့တတ်ထားတာဒါမှမဟုတ်သဘာဝကျရသိပြီးတော့သဘောမပေါက်ကြဘူး အရေးကြီးပါတယ်အဲဒါကြောင့်ကောင်းဆုံးအဲအမှုရဝိရိယငါကောင်ကပဲပြုရဲလို့ရှင်းနေတာကာခအတ္တပဲအဲဒါဘုသူဆွဲတာတော့သင်္ခါရတရားတွေဝေဒနာပညာမှကျင်းတဲ့စေတသိက်တရားတွေဖာတာစေရနာမနတိကာရရောဘဒေါသမောဟအလောဘအရောဓမောဟစိုက်တဲ့တရားတွေပေါ့ ဒါပြန်လောဘနဲ့လိုချင်ပြီးတော့ကိုယ်လည်းစားလိုက်ထိုင်လိုက်ထားလိုက်သွားလိုက်လာလိုက်စိတ်ကူးလိုက်ကြံသေးတယ်ပြောလိုက်ဆိုလိုက်လုပ်တယ်အဲဒါလောဘပြည့်ဆောင်ပြီးတော့သွားတဲ့စေရနာအစရှိသောသင်္ခါရတရားတွေကပြုလုပ်သွားတာပဲဒေါသနဲ့စိတ်ဆိုးပြီးပြုလုပ်တဲ့အခါရှိတယ်ပြောဆိုတဲ့အခါရှိတယ်အဲဒေါသသင်္ခါရကနေပြီးကောင်းဆောင်ပြီးတော့လုပ်သွားတယ်မောဟကနေပြီးမသိနိုင်လားလို့ပြုလို့ပြောဆိုတာရှိတယ်မာနနဲ့ပြုလို့ပြောဆိုတာရှိတယ် ဒိဋ္ဌိနဲ့လည်းကိုယ်ယူကိုယ်ဆွဲကိုယ်ယူဆွဲလမ်းရှိတဲ့အတိုင်းပြုလို့ပြောဆိုနေတာတွေရှိတယ်။အလောဘနဲ့အဲမလိုချင်တဲ့လိုချင်မှုကင်းတဲ့အလောဘတရားနဲ့အောင်းဆောင်ပြီးတော့ဒါနသီလကုသိုလ်ကောင်းမှုတွေပြုတဲ့အခါတွေဒီလိုလေးရှိတာအာဒေါသနဲ့ပြုဆောင်ပြီးတော့မေတ္တာတရားဖြည့်သွားပြီးတော့ကောင်းမှုတွေပြုတဲ့အခါရှိတယ်။အဲဒါသင်္ခါရတွေကပြုနေတာပဲကောင်းတာပြုတယ်သင်္ခါရပဲမကောင်းတာပြုတယ်သင်္ခါရပဲ။ သင်္ခါရတွေရဲ့ပြုခြင်းအထုံးမှုသဘောတရားတွေကြီးတယ်ဒီထဲမှာငါကပြုလို့တာမဟုတ်ငါကပြုလို့တာမရှိငါကပြောဆိုတာမရှိငါကကြံစည်တာမရှိအသေးသေးဖြစ်ပေါ်နေတဲ့သဘောတရားတွေသင်္ခါရတွေပဲအဲဒီသင်္ခါရတွေဟာအစိုးရတဲ့အာသာကောင်မဟုတ်ဘူးတဲ့အစိုးရတဲ့အာသာကောင်ဖြစ်လို့ချင်းပုဂ္ဂိုလ်ကိုနှိမ့်ဆက်မှာမဟုတ်ပါဘူးတဲ့ဒီသင်္ခါရကအခုတော့နှိမ့်ဆက်နေဘယ်လိုနှိမ့်ဆက်လဲ သင်္ခါရကမကောင်းတာတွေကြမ်းကြံပြီးတော့အခုလောလောဆယ်လဲအဲ့ဒီမကောင်းတာတွေကြံမကောင်းတာတွေလို့လို့ဒုက္ခရောက်တာတွေအများကြီးပဲ။နာမမယာဘဝတွေမှာလည်းပယ်လေးပါးရောက်ဒုက္ခတွေရောက်တာပဲ။သင်္ခါရနှိမ့်ဆက်နေတာ။ဒါတော့ဒီသင်္ခါရပြုရင်မှုတွေကငါဟုတ်ခဲ့လို့ရှိရင်ကိုယ်လိုတိုင်းဖြစ်မှာပေါ့လေ။အကောင်းကြီးဖြစ်ပါစေ။သင်္ခါရတွေကောင်းကျိုးပေးတဲ့ကုသိုလ်တရားတွေဖြစ်ပါစေ။အဲဒီလိုဆိုရင်တိုင်းဖြစ်မှာ။ အဲဒီလိုလေးတောင်းတာလို့မရဘူးတဲ့ဒါအကုန်ကမ္ဘာကြောင်းနဲ့တရားဝင်အားထုတ်မကောင်းတဲ့စိတ်ကူးတွေမဖြစ်ပါစေနဲ့တောင်းတာတော့ဘာညာဘူးဆိုတော့စိတ်ကူးတွေဖြစ်ပြန်ရည်တာပဲမကောင်းတဲ့ကြံစည်အားထုတ်မှုတွေမဖြစ်ပါစေနဲ့တောင်းတာလို့မရဘူးဖြစ်ခြင်းဖြစ်တာပဲမှမတတ်နိုင်ဘူးအစဉ်နဲ့အားထုတ်လို့သမာဓိရလာတဲ့ခါကျမှနိုင်တော့တော့နှုံးမွေသူ့ဆိုင်ရာအကြောင်းတရားမပြည့်စုံသေးတဲ့ကာလပါတော့သူ့အဆိုးမရဘူးမနိုင်နိုင်ဘူးဒါကြောင့်မို့ အဲဒီသင်္ခါရပြုပြင်အထုံးမှုတွေဟာကိုယ်မူရာပြုပြင်မှုနှုတ်မူရာပြုပြင်မှုစိတ်မူရာတွေဉာဏ်ပြုပြင်မှုဒါတွေသင်္ခါရတွေအစိုးရအတ္တကောင်မဟုတ်အနတ္တကြီးတယ်ပဲသဘောတရားကြီးတယ်ပဲသူ့ဟာသူပြည့်တဲ့သဘောတရားတွေပဲလို့သိရမယ်ဝိညာဏအနတ္တ ဝိညာဏသာဟိရာမေဂရတအာဘောဟိတနာယိရာဝိညာဏအာဘာရသံဝတိယလဘိရသဝိညာဏေယောမေရုဝိညာဏဟောတိဝိညာဏမဟောတိအဲဝိညာဉ်ဟာလည်းဆိုရတဲ့အတ္တကောင်မဟုတ်ဘူးတဲ့စိတ်အတ္တများသောအားဖြင့်ဗမာကဒီစိတ်ကလေးကတော့အတ္တဒိဋ္ဌိနဲ့ကောင်လေးလို့သင်ရတယ်ဒါဆိုလာနေကြတာစိတ်ကြီးကပြည့်နေစိတ်ကလေးကတော့ဒိဋ္ဌိနဲ့ကောင်လေးပဲလို့ဆိုတယ် အမှန်ကြီးစိတ်ကလည်းပဲအသေးသေးကြီးရဲ့ပဲသစ္စာပြဥပမာနဲ့ပြရတယ်မီးမီးနဲ့ဥပမာပြမီးဟာတဲ့အမိုက်လောင်တဲ့မီးကအမိုက်မီးပဲမြက်လောင်တဲ့မီးကမြက်မီးပဲဝါကြမ်းစိတ်လောင်တဲ့မီးကဝါကြမ်းမီးဆင်းလောင်တဲ့မီးကဆင်းမီးပဲအိမ်လောင်တဲ့မီးကအိမ်မီးပဲလူတွေသင်တာကတော့ဒီသမီးကတောက်လောင်တဲ့အောင်းမေတာပေါ့လေတဏှာနဲ့ဒီ တနည်းအားနေပြီးမြေးချိုးလိုက်ဒီကကြောက်ပြီးတော့လောင်သွားတာကိုဒီရွာလုံးနဲ့ပြောင်း၊ဒီမျိုးလုံးနဲ့ပြောင်း၊သတော်လုံးနဲ့ပြောင်းကြောက်ပြီးတော့လောင်သွားဓမီရဲ့အောင်းနေတယ်ဓမီရဲ့မဟုတ်ဘူးကမီးတွေအဖြစ်ဖြစ်တယ်အဲမီးလောင်စာအဖြစ်မီးအဖြစ်မီးလောင်စာအဖြစ်မီးတယ်ဒီလိုလောင်လောင်တော့မှတ်တော်နဲ့မီးကအမှတ်မီးပဲတဲ့မြင်မီးမဟုတ်ဘူးမြင်လောင်တဲ့မီးကမြင်မီးပဲတဲ့အမှတ်မီးမဟုတ်ဘူး အခုမိတစ်ခုနဲ့တစ်ခုနဲ့ကိုယ်ကမိဘတစ်ခုထွန်းတာဒီနာမိဘဖြစ်ကြောင်းနေပြီးထွန်းတာအဲနောက်တစ်ခုကဒီနာမိဘနဲ့ဖြစ်ဖြစ်ကြောင်းနေနေလည်းဖြစ်လာဥတော်ကိုဒီကမိကဟိုပါသွားတယ်လို့အောင်မရတယ်အမှန်စင်းဒီကမိမဟုတ်ဘူးသူကဟိုအသစ်ပဲပေါ်မှာလောင်သွားတယ်ဒါပေမဲ့ဒီကမိပါသွားရင်ဒီမိငိမ့်ကြရင်ပါပေါ့ဒီမှာမရှိပဲဖြစ်မှာဒီမှာရှိနေတာဒီမှာရှိတဲ့မိကလည်းအသစ်ပဲလောင်နေတာအဲရှိအသစ်ကလေးတွေလောင်နေတာ ဒီနာဆိုရင်တော့ဒီသစ်တွေလေးတွေကျောင်းနေဆိုရင်လည်းကျောင်းဒီလိုစီပါပဲအဲဒီသစ်တွေကလေးတွေလောင်းနေတာဒီကလေးလောင်းလိုက်ဟိုမှာအပြားမှတခါတည်းမိကိုမှိုင်းဖြစ်ပြီးတော့ကြောက်သွားတာပဲအများရန်လောင်အများရန်ဘာကြောင့်မလို့လဲစီရပြောင်းရင်ကြတော့ကုန်းသွားတာအသေးသေးတွေလောင်တာနောက်ထပ်အသေးထက်မသေးရင်မလောင်မိကိုလည်းထင်းနေနဲ့မိဖို့တာအဲအများရန်တို့လောင်နေတာအောင်မေးတာဓမီတဲ့အောင်ဓမီတဲ့ပဲဟုတ်မလဲထင်းနေအသေးသေးထက်အသေးသေးလောင်နေတာ နောက်တော့ပြင်းပြလို့ရှိရင်မီးမရှိတော့ဘူးငြိမ့်သွားတယ်အဲဒီလိုပဲစိတ်ဆိုတာကအာယုံအသေးအသေးမှာစိတ်သေးကြီးတယ်ပဲအရှင်းမြင်တဲ့စိတ်အဲဒါမျက်စိကနေပြီးဖြစ်တဲ့စိတ်မြင်စိတ်သက်ခုမြင်စိတ်ခေါ်တယ်မြင်စိတ်သူကတခြားအပန်းကြားတဲ့စိတ်သူကတခြားပဲအရှင်းမြင်တဲ့စိတ်ကအပန်းကြားတာမဟုတ်အပန်းကြားတဲ့စိတ်ကအရှင်းမြင်တာမဟုတ်ဘူးတဲ့သတိပုဂ္ဂိုလ်တွေအနေကတော့အဲ့ဒါတွေအကုန်လုံးတယောက်တည်းမှနေတာ မြင်လာကြတာနာနာစားပြီးတဲ့ဒုတိယစိတ်ကျူတာစဉ်းစားတဲ့ကြံစည်တာလေးငယ်ငယ်ကရှိပြီးတော့ပြီးလာတာလေးကိုယ်တည်းကတယောက်သေးပဲဒီစိတ်သေးပဲအောင်းမင်းလာဘုရားငယ်ငယ်တော့လည်းဒီလိုအောင်းမင်းလာပဲဘုရားမရှိရင်ဒီလိုကြီးအောင်းမင်းလာပဲတရားအားတရားအထုတ်မထားရင်ဒီလိုနေမှာပါပဲသာသီပေဒီအားဖြင့်သိရတဲ့ဒိဋ္ဌိဆိုရင်လည်းလည်းကိုယ်တိုင်တွေ့မသိရင်ဒီလိုတယောက်သေးမှနေမှာအဲအခုယောဂီပုဂ္ဂိုလ်တွေကတော့စိတ္တစိတ္တမှတော့စိတ်ကလေးတွေကတစ်ခုစီအစ်စ်ပဲ မြင်တဲ့စိတ်ကကြားတဲ့စိတ်မဟုတ်ကြားတဲ့စိတ်ကမြင်တဲ့စိတ်မဟုတ်သိတဲ့စိတ်မဟုတ်ဒီစိတ်ကြီးပဲမြင်တဲ့စိတ်တော့မှတမြင်ကတမြင်မဟုတ်ကြားကကြားမဟုတ်အဲရှိကကြားတာကိုသူကြီးညွှန်နေတဲ့အတိုင်းတစ်လုံးတစ်လုံးနေကြားနေတစ်လုံးကြားလိုက်ကြောက်သွားလိုက်နောက်တစ်လုံးကြားလိုက်ကြောက်သွားလိုက်နောက်တစ်လုံးကြားလိုက်ကြောက်သွားလိုက်ကြားလိုက်ကြားလိုက်အသိကြီးတယ်ကဟောင်းမရှိဘူးအဲစိတ်ကလေးတွေသူ့ပြင်သူ့ပြင်ကိုယ်လည်းအများအားဒီနေတဲ့ငါးကောင်ဘယ်ဟုတ်မလဲလို့ သေးသေးဖြစ်နေတယ်တရားကြီးပြီးတော့ဒီစိတ်ဝိညာဉ်အစိုးမရဘူးတဲ့ကောင်းကြီးဖြစ်ပါသေးမရဘူးသူကကောင်းတဲ့အာယုန်လေးရှိမှကောင်းတဲ့အမြင်လေးရတာကိုကောင်းတာလေးမြင်ရင်တော့ကောင်းတဲ့မြင်ရအောင်လို့လာလာပါပါတင်းတင်းတယ်အာယုန်လေးကြားဖို့ပြီးတော့ကြည့်ရတယ်ကိုယ်နေရာထိုင်ရင်းဆိုရင်တမန်တော်ကစဉ်းစဉ်းလင်းကြည့်အောင်လို့ကြည့်ကောင်းလို့လုပ်ရတယ်အဲဒါ နေရာတိုင်းကကြည့်ကြကြည့်ကြမကောင်းရင်တော့ကောင်းကောင်းမြင်ရင်ပြည့်ဖို့သူကအာယုံကြီးမှမြင်ကောင်းနေဖြစ်တယ်အပန်းကောင်းကြအောင်လည်းဒီလိုတော့တာအနံ့ကောင်းရအောင်ရတာကောင်းစားရအောင်တွေးကြည့်ကောင်းတွေးကြည့်ရအောင်ကောင်းတဲ့အာယုံနေကြံပြီးပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ရအောင်ကြံစီကောင်းစီကောင်းနေဖြစ်ရအောင်ဒါလည်းအားထုတ်နေရအများအားထုတ်ပြီးအဲဒီတော့

သိပြီးပြီးတော့မနှိမ့်သက်ဘူးအခုကမကောင်းတဲ့အာရုံတွေသိပြီးပြီးတော့နှိမ့်သက်နေတာပဲမကြည့်ရင်လားဒီလည်းပြီးမကြားရင်လားဒီကြားမမြင်လားဒီမြင်သိကူးရမပေါ်ရင်လားဒီပေါ်သိချင်းရတဲ့ဥစ္စာတွေတော့မကြည့်ရင်ဘူးဟိုဘက်လှည့်ပြီးတော့နေနေတယ်အဲဟိုလည်းကြောပေးနေခြင်းလို့မကောင်းတဲ့အာရုံတွေသိတယ်မပေါ်ခြင်းဘူးဒါမဲ့ပေါ်လာတယ်အဲသိရေးကြည့်တာကတော့ဘောဂပရိယောရောက်နေတဲ့အခါပိုရေးကြည့်တာပေါ့လေ။အင်းသာတယ်လို့ဉာဏ်တယ်လို့ ဆင်းရဲရင်းနေတဲ့ပုဂ္ဂိုလ်တွေကိုပြီးတော့ပြီးပါဥစ္စာတွေကိုပြီးသွားလို့အဲဒါတွေတတိယရင်တတိယရင်အဲ့ဒီစိတ်ရောက်နေစိတ်ရောက်နေဆင်းရဲတာပဲဒါတွေမပေါ်ခြင်းဘူးမပေါ်ခြင်းနဲ့စိတ်ကဘောပေါ်ပြီးနေဒုက္ခရောက်နေစိတ်နှိမ့်ဆက်တာอืมတရားအထုတ်မှာလည်းလားကြောက်တာတရားအထုတ်ရင်မပြောက်ဘူးအဲဒါကြောင့်စိတ်ကနှိမ့်ဆက်တယ် လေငါဤဝိညာဏစိတ်ဝိညာဉ်ဤဧဝံဟောတုဤသို့အကောင်းကြီးဖြစ်ပါစေလေငါဤစွဝိညာဏဝိညာဏစိတ်ဝိညာဉ်ဤဧဝံမာဝတိဤသို့အဆိုးမဖြစ်ပါစေနှင့်ဤသည်ဤသို့ဒီမှခံခွေးခြင်းတောင်းတာခြင်းကိုလည်းလာပေးထရလေရာကြီးအစိုးရတဲ့စိတ်စိတ်ဝိညာဉ်ဟာအစိုးရတဲ့ငါအသက်ရှင်တဲ့အကောင်လေးဟုတ်ခဲ့လို့ရှိရင်ဒါစိတ်ကောင်းကြီးဖြစ်ပါစေသံသာတဲ့စိတ်ကောင်းတဲ့စိတ်ကြီးဖြစ်ပါစေ င်းရဲတဲ့စိတ်မကောင်းတဲ့စိတ်တွေပူပန်တဲ့စိတ်တွေမဖြစ်ပါစေနဲ့တောင်းတာရမှာတဲ့ဒီတိုင်းအဲဒါတောင်းတာလို့မရဘူးတဲ့အခုတော့အာယုံအားလျော်စွာမကောင်းတဲ့အာယုံနဲ့တွေ့ရင်ဆင်းရဲတဲ့စိတ်တွေပေါ်လာတယ်။ဒါနဲ့မှမတတ်နိုင်ဘူး။ဒီလိုမျိုးလို့ဖြစ်နေတဲ့သဘောတရားတွေ။ဒါကြောင့်ဝိညာဉ်စိတ်ဝိညာဉ်ဆိုတာအစိုးမရတဲ့အနာတ္တပဲတဲ့။ယောဂီပုဂ္ဂိုလ်တွေကတရားကျူးမှနေတော့သိသင်ကြတာပါ။ဒီလိုစိတ်ကူးတွေမဖြစ်ပါစေနဲ့ဆိုဖြစ်ပြီး သမဏညာနေတဲ့အခါကျငါချင်းရာထဲစိတ်ကြီးတွေမသွားတော့ဘူးသူမကြီးတော့ဘောင်းနာပိန်နာလေးတွေမှတ်နေတော့မယ်ဆိုပြီးမှတ်တယ်အဲ၄90မှမှတ်ရတယ်ဘိုးသွားပြီခွဲသွားပြီသူကဘာမှသုံးမရဘူးဘယ်မှထားလို့မရဘူးပြပါစေနဲ့ဆိုစိတ်ကူးတွေပြတာပဲမတော်တဲ့စိတ်ကူးတွေလည်းစိတ်ကူးတယ်မတော်တဲ့မသိတဲ့စိတ်ကူးတွေဒီသူသိလို့ရှိရင်ချင်းအမှန်တမ်းကိုအကြည့်ရခံမယ် စိတ်ကူးတွေလည်းဒီလိုဟာတွေလည်းဖြစ်တာပဲတော်တော်တော်ကိုနေရာမကျတာပါပဲသူကอืมသုံးမြောက်လို့ဆိုရဒါကြောင့်ဝိညာဏစေဝိညာဉ်လေးလာတာဆိုရတော့အတ္တကောင်ကိုယောဂီပုဂ္ဂိုလ်တွေမှာစိတ်တွေမှတိုင်းမှလည်းကိုယ်လိုတိုင်းနဲ့ဖြစ်ပြီးသဘောတိုင်းသူဖြစ်လာတယ်တွေ့ရတယ်သူအာယုံအကြောင်းအားလျော်စွာမြင်ကြပြည့်မြင်ကြပြည့်ချင်းကြားကောင်းတဲ့အာယုံတွေ့ရင်ကောင်းမကောင်းတဲ့အာယုံနဲ့တွေ့ရင်မကောင်းသူသဘောတိုင်းသူဖြစ်တဲ့နေတဲ့စိတ်တွေတွေ့ရတော့ အနတ္တအစိုးမရတဲ့အနတ္တတရားတွေအသက်ရှင်နေတယ်ကောင်းမဟုတ်ဘူးအဲဒါခန္ဓာ၅ပါးသုံးသွားတယ်အဲဒီခန္ဓာ၅ပါးကိုမြတ်စွာဘုရားကမေးတယ်ဝိပါနိစ္စံဝါနိစ္စံဝါလို့စစ်တမ်းထုတ်ရုပ်ဟာမြဲသလားမမြဲဘူးလားမြတ်စွာဘုရားမေးဒါကတော့တရားတော်ကြားဘူးနေတာဘယ်သူမှမဆိုပြင်မှန်မှာပါမမြဲပါဘုရားလို့ပြောရမှာ ကိုယ်စိတ်ကသဘောကျတယ်ဒီလိုပြသဘောမကျတယ်လို့ကြည်ရမှာသူဆိုတာမမြဲတဲ့တရားတွေဝေဒနာပညာသင်္ခါရဝိညာဉ်တို့တူပဲမြဲသလားမမြဲသလားဆိုမြဲတဲ့တရားပဲအဲဒါမြတ်စွာဘုရားကမေးဖို့ရှင်စွဲကြီးတွေကဖြေဖို့အဲဒီမှာလာတယ်ခုဒါကဓမ္မတွေကိုညမေးရမှာပဲဟာရှင်စွဲကြီးတွေကိုသာဖြေကြတယ်အမိတော့ဖြေတော့ဇွဲမယ်မဟုတ်ပါဘူးနဲ့ပြောရတယ် ရုပ်သည်မြဲသလားမမြဲဘူးလားဝေဒနာသည်မြဲတာလားမမြဲတာလားပညာသည်မြဲတာလားမမြဲတာလားသင်္ခါရတို့သည်မြဲတာလားမမြဲတာလားစိတ်ဝိညာဉ်သည်မြဲတာလားမမြဲတာလားယောဂီပုဂ္ဂိုလ်တွေကဒါတွေမြဲမှတ်နေရတာမှတ်နေရတာအသေးသေးတွေတွေ့နေတယ်မမြဲတာတွေသိချာတွေ့ပါတယ် ဒါကတော့ယောဂီတွေကကိုယ်တွင်းနဲ့သင်နိုင်ပါတယ်အဲဒါမမြဲတဲ့တရားတဲ့ရုပ်ဖြစ်ဖြစ်ဝေဒနာပညာသင်္ခါရဝိညာဉ်ငါးပါးသောတရားတွေအဝိပဿနာဖြင့်ဖြင့်နေနိုင်ကြတိုင်းတော့အားကြောက်ပါရှိမှတ်ရတဲ့တရားတွေဖြည်းဖြည်းပြောက်မမြဲတဲ့တရားတွေပဲအဲဒီမမြဲတဲ့တရားဒုက္ခဝါဆိုယမနာနေသံဒုက္ခဝါတံဒုက္ခဝါဒီ ဉာဏ်ပါဏာအရှင်တရားတွေကအနိစ္စမမြဲရုပ်ဝေဒနာပြင်တခါတိုင်းမမြဲဘူးဆိုတော့ပြောတော့ပြရတော့တခုချင်းအကုန်လုံးစစ်ပါတယ်ဘုန်းကြီးကတော့ပြီးတော့အကုန်လုံးပေါင်းလိုက်ရမမြဲဘူးတန်တော်မမြဲတဲ့တရားတွေဒုက္ခဝါဆင်းရဲလားဒုက္ခဝါချမ်းသာလားဆင်းရဲခေါ်ရမလားချမ်းသာခေါ်ရမလားတဲ့ဆင်းရဲဆိုတာကတော့စာသုံးတယ်ချမ်းသာဆိုတာလည်းစာသုံးတယ်ခုဗမာကတော့ဘယ်နဲ့သုံးတယ်ဆိုတော့ကောင်းတာနဲ့မကောင်းတာသုံးတယ် ကောင်းမလားမကောင်းမလားရုပ်ကဆင်းရဲလားချမ်းသာလားဆိုတော့ရုပ်ကတော့ခံဆဲတာတော့မဟုတ်ဘူးမကောင်းတာရုပ်ကမကောင်းဘူးဖြစ်ပြီးပြတယ်လည်းမမြဲမကောင်းဘူးအဲဝေဒနာပညာသင်္ခါရတွေဒီလိုပဲဖြစ်ပြီးပြလို့မမြဲလို့မကောင်းဘူးအဲမကောင်းတဲ့သဘောပဲသို့တော်လည်းစာသုံးလေးလည်းရှိဦးမို့လဲမဟုတ်ဘူးသမအရာသုံးနဲ့လည်းမရစာတွေကဒုက္ခထင်တယ်ဆိုတာမကောင်းမှုထင်တာပဲစာတွေကဒုက္ခချမ်းသာထင်တယ်ဆိုတာကောင်းတယ်လို့ထင်တာလေအခုလူတွေ သာယာမြင့်တဲ့တတ်မဲ့ပြီးတော့နေတာတွေကသာနာလို့ပြောတဲ့ပုဂ္ဂိုလ်သိမရှိပါဘူးကောင်းတယ်ထင်လို့ပဲသဘောကျနေရတာအကောင်းကြီးကြိုက်နေရတာလို့ကအဲနေရမမြဲတဲ့တရားဟာဟုတ်ဘူးလားနားထောင်မဆုံးသေးဘူးမမြဲတဲ့တရားဟာဆင်းရဲလားချမ်းသာလားမမြဲတဲ့တရားဟာကောင်းတာလားမကောင်းတာလား င်းရဲနဲ့မကောင်းတာကအတူတူပဲမမြင်ရင်မကောင်းဘူးတဲ့ဆင်းရဲလို့ခေါ်ရတယ်။မြင်ပြီးကြောက်ကြားပြီးကြောက်နားပြီးကြောက်စားပြီးကြောက်ဒုတိပြီးကြောက်ကြည့်ပြီးကြောက်ဒီလိုစဉ်းစားကြံပြီးပြီးကြောက်ခွေးပြီးဆန့်ပြီးကြောက်ဟိုမူရာတွေဖြစ်တိုင်းဖြစ်တိုင်းရှုမှပျောက်သွားတာပဲစိတ်မူရာတွေဖြစ်တိုင်းဖြစ်တိုင်းရှုမှပျောက်သွားတာပဲဝေဒနာတွေလည်းဖြစ်တိုင်းဖြစ်တိုင်းရှုမှပျောက်သွားတာပဲသဘောတရားတွေဘာလို့ဒီဟောလာရှုမှလိုက်ယောဂီပုဂ္ဂိုလ်တွေမှာပျောက်သွားတာလဲမမြဲတဲ့တရားတွေတဲ့ကိုယ်တဏ္ဍာနာမဟုတ်မြတ်တဏ္ဍာနဲ့ဒီလိုပဲ ဒီကြောင့်မြဲတဲ့တရားတွေမကောင်းတာတွေကြီးတယ်ပဲအခုကာလကမဟုတ်ရှေးကာလကလည်းဒီလိုပဲဖြစ်ပြီးကြောက်ခဲလာပြီးမမြဲတာတွေမကောင်းတာတွေပဲနောက်ခါကာလလည်းဒီလိုအားတွေဖြစ်ပြီးကြောက်မမြဲတာတွေမကောင်းတာတွေပဲဒီလောကလုံးနဲ့ဒီလိုဖြစ်ပြောင်းနေတယ်တရားကြီးတွေပဲလူဘဝကနတ်ဘဝရောက်နတ်ဆီရတယ်ဆိုတာလည်းဒီလိုဖြစ်ပြနေတရားဒါမမြဲတာတွေမကောင်းတာတွေကြီးတယ်ပဲအဲ့ဒီမကောင်းတဲ့တရားဆင်းရဲတဲ့တရားမကောင်းဆင်းရဲတရားလို့ င်းရဲတရားမကောင်းတဲ့တရားကိုအဲ့ဒါသာလနုတံသနုပတိတို့ဧတမမဧသောဟမဧသောမိအတ္တဒီအဲဧတမမငါဥစ္စာပဲဆိုတဲ့အနေနဲ့ပါရသိမ့်သိထားတဲ့နလားပါသိမ့်သိထားဝရတယ်မသိမှုရနောဧတံပါနေမသိမှာဘုရားအဲဧသောဟမသမိဤ ဒီရဟာငါပဲဆိုပြီးမာမာနငါတတ်တယ်ငါမြတ်တယ်ငါငါသိတယ်ငါကျွမ်းကျင်တယ်ငါလိမ္မာတယ်ငါပြည့်စုံတယ်ငါလှတယ်စသည်ဖြင့်ပေါ်တယ်အဲလိုမာမာနနဲ့ဟာငါဒီသမိရှိစေတော့ဤသည်ဤမြေနာတိတကြာရပြောရဆိုရအာပြောရဆိုရဥဒခံစားရသောအရာတွေ ခံအသမိငါရှိဆိုမာမာနနဲ့ငါပဲငါတတ်တယ်ငါမြတ်တယ်ငါလိမ္မာတယ်ငါကြွကျင်တဲ့စသည်မာမာနရှိတယ်အဲဒါကိုစာသုံးကတော့ဧသောဤဒီအာငါဒီသမိဖြစ်အဲဒီလိုနှိုးသွင်းတယ်အဲအရာသုံးပါတော့ငါတတ်တယ်ငါမြတ်တယ်ငါပြီးတယ်ငါလိမ္မာတယ်ငါပညာတဲ့ပါတယ်တော်တယ်ကြွကျင်တယ်ရုပ်ရှင်သားပါတယ်စသည်ဖြင့် ဂုံယူပြီးကြလားမာမာနတက်မာမာနတက်ဆရာကောင်းမှာမဟုတ်တဲ့ဒါတွေကဖြည့်ပြီးကြောက်တာဖြည့်ပြီးကြောက်တာမကောင်းတဲ့တရားတွေအဲ့ဒါတွေလည်းငါပဲဆိုပြီးတော့ငါတတ်တယ်ကြီးမှမရှိတော့ဘူးအဲတတ်တယ်ပြီးတဲ့ငါကမရှိဘူးမပြောက်သွားတယ်ငါလိမ်ပါတယ်အလိမ်ပါတာဖြင့်ငါလာတယ်ဆိုတာလေရုပ်ကဖြည့်ပြီးကြောက်တာမရှိဘူးအဲဒီတော့အဲဒီလိုဖြည့်ကြောက်တာလည်းမမြဲတဲ့တရားမကောင်းတဲ့တရားတွေ ငါတတ်တဲ့ငါမြတ်တဲ့စသည်ဖြင့်တဲ့ပုံယူပြီးတော့မာမာနဖြစ်တဲ့မှာမလားတဲ့မဖြစ်သင့်ဘူးဧသောမိအတ္တဧသောဤယာတိနေငါဤအတ္တအဆိုရသောအတ္တပဲအဲဒီမြင်နိုင်ကြတဲ့ဖြစ်ပေါ်နေတဲ့သဘောတရားတွေအတ္တပဲအကျက်ရှင်နေတဲ့အကောင်းပဲဒီလိုလဲဆွဲလာနိုင်ပါမလားဖြစ်ပြီးကြောက်တာလည်းမမြဲဘူးရှိမှမရှိတော့ဘူး မြင်တာငါပဲဆိုမြင်တာမြင်ပြီးကြောက်တာမရှိဘူးကြားတာငါပဲဆိုမရှိဘူးနာနာစာတိကတွေ့ထိတာကိုယ်ကဆန္ဒထိုင်တာထတာသွားတာလာတာဘုံလုံးမှရင်မှရင်ပြော့ပြော့လိုက်မှာဒီငါပဲလို့ဆွဲလန်းတော့မရှိဘူးခုကရှင်းနောက်ရှိနေကြတယ်အကုန်လုံးပေါင်းပြီးငါလို့ဆွဲလန်းကြတာသင်္ကေတတော့ကိုစိတ်ပြီးကြောက်တာတော့ဘာမှမကောင်းတဲ့တရားတွေတဲ့အဲ့ဒီမကောင်းတဲ့တရားတွေငါအနေနဲ့ဆွဲလန်းတော့တော်ပါမလားအဲ့ဒါ သူရုပ်ကတော့ဖြစ်ပြီးကြောက်သွားလို့မမြဲတဲ့တရားမကောင်းတဲ့တရားကိုမြဲတယ်ချမ်းသာတယ်အတ္တကောင်းပဲလို့ဆွဲလမ်းလို့ဆွဲလမ်းမှုရတော်ပါမလားအဲဆွဲလမ်းမှုရသိမမလားလို့ဆက်ဆိုပြရမေးတယ်မသိပါဗျာလို့ဒီဒီရအဲ့ဒါတော့ရှင်လုံးအကြည့်တယ်မမေးပါဘူးအဲ့ဒါကြောင့်နဲ့အဲယုတ်ဝေဒနာပညာသင်္ခါရဝิญဉ္စေတရားတွေ အတိတ်လွန်ခဲ့ပြီးတဲ့ဟာတွေလည်းရှိသေးတယ်ဈေးကတွေ့ခဲ့ဘူးတာဖြစ်ခဲ့ဘူးတာတွေပေါ့အနာကနောင်ဆုံးမြာတွေလည်းရှိသေးတယ်ဒီခုလောလောဆယ်မြင်နေကြတဲ့မြင်ကြကြပြမှာကိုတွေ့နေတာတွေပေါ့နိဝင်ရုပ်ရည်ရှိမှနေရတာမြင်လာကြတာနာနာသာလာတွေ့ထိတာသိတာဆန်းတာကောင်းတာပိန်တာအဲကိုမူရတွေစိတ်မူရတွေဝေဒနာတွေပြစ္ဆုတ်ပံဖြစ်နေတာအဲအသိနာပြစ္ဆုတ်ပံအလုံးစုံသောတရားတွေအဲဒါတွေက ငါဥစ္စာနေရာနဲ့ပါရိတ်တဲ့တရားတွေမဟုတ်ဘူးငါပဲလို့ဆိုပြီးတော့မမာနဖြစ်တဲ့တရားတွေမဟုတ်ဘူးအဲဆိုရတဲ့ငါငါပဲအတ္တကောင်ပဲလို့ဒီလိုလဲဆွဲလမ်းနေတဲ့တရားတွေမဟုတ်ဘူးဆိုတာကိုသိရမယ်တဲ့သိရမယ်အဲတော့ဒုက္ခတရားလည်းရှိတယ်ပြင်ကတရားလည်းရှိတယ်မြတ်တဲ့အဲတဏ္ဍမဲ့တရားလည်းရှိတယ်မြညာမဲ့တရားလည်းရှိတယ်မြတ်တဲ့တရားလည်းရှိရုပ်တဲ့တရားလည်းရှိတယ်ကိုယ်အနိဗ္ဗာန်ရဲ့အတွင်းနဲ့ရှင်းတာရှိတယ်အပြင်ဘက် စိတ်ကြီးတွေဆိုအပြင်လျှောက်ထွက်တာပေါ့အပြင်သွားနေတာတွေလည်းရှိတယ်အဲဒီတရားတွေအလုံး၁၁ခုရှိတယ်နော်ဆိုတရားဒေသနာတွေတော့ဟောတယ်အဲဒီတရားတွေရုပ်ဝေဒနာတရားတွေငါရဝိညာဉ်တွေအကုန်လုံးကနေတာမမအဲဒါငါဥစ္စာနေရတဲ့ပါရလိုက်တဲ့တရားတွေမဟုတ်ဘူးဆိုတာသိမြင်ရမယ်ငါပဲဆိုပြီးမာမာနဖြစ်တဲ့တရားတွေဆိုတာငါပဲလို့မာမာနဖြစ်တဲ့တရားတွေမဟုတ်ဘူးဆိုတာလည်းသိမြင်ရမယ်သိရမယ် အစိုးရတဲ့ငါကောင်ပဲအတ္တကောင်ပဲဆိုအတ္တကောင်ပဲလို့မစွဲလန်းနိုင်ဘူးလို့လိုလိုလည်းပဲရှိရမယ်သိရမယ်အနိစ္စဒုက္ခအနတ္တသိရမယ်လို့ဆိုရတယ်အဲ့ဒါမြတ်စွာဘုရားဟောအေဝံပတ္တဘေကဝေသုတဝါရိယဘာဝကောရူပသမေနိနေမေနတိဝေဒနာပိနေယနိပညာပိနေယနိသင်္ခါရပိနေသင်္ခါရေပိနေယနိဝိညာဏပိနေယနိဘေကဝေယာနော တရားကြီးသွားခဲ့ပြီးတော့မြည်ပြန်ပါတံပါတံတော်ရှင်းမြင်တော့ဘိက္ခုယဟန်ဤတဲ့ခုပြောခဲ့တဲ့အတိုင်းရုပ်ဝေဒနာပညာသင်္ခါရဝิญဉ္ဇဘာကြောက်ပါနဲ့လည်းမြင်နိုင်ကြတဲ့နာနဲ့စားတဲ့တွေ့ထိတဲ့ကိုယ်နဲ့စားတဲ့လုပ်ကြတဲ့ဒီကုသနာကြံစီတဲ့အဲဒီသဘောတရားတွေရှင်းပြီးပြောသွားလို့အိဋ္ဌမမြဲဘူးဒီဒီပြစီနဲ့ဆင်းရဲကြီးပဲမကောင်းတဲ့တရားတွေကြီးတယ်ပဲ သူသဘောတိုင်းသူဖြစ်ပြနာဆိုးမရတဲ့အနာတ္တတရားတွေကြီးရဲ့ပဲကိုယ်လိုတိုင်းဘာမှသူသဘောတရားတွေကြီးရဲ့ပဲဆိုတာကျူးနေတယ်လို့ရှိရင်တဲ့အခုယောဂီပုဂ္ဂိုလ်တွေဒါမြင်လို့ရတာပဲအဲတမာရိညာကောင်းတဲ့အခါအဲ့ဒီတည်းမြင်လာပဲအကုန်လုံးအဲ့ဒါအရေးကြီးတယ်အဲ့ဒါမြင်မှသာမမြင်သေးပဲနဲ့တရားသူတွေရသောတာပန်ဖြစ်သဒ္ဒါကဖြစ်အနာဂါယဟနာဖြစ်လို့ဖြစ်ပါဖြစ်လို့ဖြစ်နေဒါတွေကသူကမဟုတ်ဘူးသူတို့ဖြစ်ရမှာမဟုတ်ဘူးသူကအဲဒီအနိစ္စဒုက္ခအနာတ္တသဘောတရားတွေပိုင်နိုင်ပြီးတော့ ဒီမှာဝိပဿနာဉာဏ်နဲ့ပြည့်စုံမှအရိယာမဉာဏ်ဖွဉာဏ်နဲ့ပြီးတော့ဒါဖြစ်အောင်လို့အခုရှိနေရတာဉာဏ်နဲ့ကြားလိုက်နေရောညရောမပြတ်မဆက်ရှိရတယ်မပြတ်မဆက်ရှိမှလည်းတမာရဉာဏ်ကောင်းကောင်းဖြစ်တာမတွေးမဆမကြံရတဲ့သူသဘောတည်းသူကဖြစ်ပြီးကြောက်သွားတာတွေတွေ့တော့မမြဲဘူးသာသိရောပေါ့မမြဲရင်ဆင်းရဲတွေပဲမကောင်းတာတွေပဲဆိုတာသိတာပေါ့သူသဘောတည်းသူဖြစ်ပြနေတဲ့သဘောတရားတွေအဆိုးမရတာတွေပဲဆိုတာသိတာပဲအဲ့ဒါသိအောင်လို့သူရှိနေကြတယ်အဲရှိနေတော့ သမာဓိညာအားကောင်းတဲ့ပုဂ္ဂိုလ်တွေကလည်းမြင်မြင်မြင်မြင်မြင်ကုန်ပါပြီ။သာသာပုဂ္ဂိုလ်တွေကမမြင်ဘူး။ညာတော်ချင်းတော့ဒါတွေကမြင်မြင်ရမြင်ရတာတွေ့ကြတော့မြင်တော့တွေ့တော့ဘာဖြစ်လို့ရူပသမိန်မြင်နေဝင်တဲ့ဒီရုပ်နဲ့လည်းညီးငွေတွေတော့ဒီရုပ်ကိုကြီးနဲ့စပြီးညီးငွေတယ်။ကာယနဲ့တည်းမရှိသေးသေးတော့ကတော့ဒီရုပ်ကိုကြီးသိပြီးအာကုသာယနဲ့တကူကမကောင်းတော့နောက်ဘဝဒီလိုရုပ်ကိုကောင်းနေတယ်ပြီးတော့လူကိုကောနတ်ကိုကော ယောက်ျားကိုကောမိန်းမကိုကောကိုကောင်းကြီးနဲ့တွေ့ပြီးလှပါဆင့်တယ်လို့အခါလဲကောင်းနေဦးမယ်လို့မျှော်လင့်ပါရနေအခုတော့ပြည့်ပြန်လာတယ်ကြည့်တွေ့ရတော့နေဝင်နေပြီးညီးမွေးပြီတဲ့ဒီလိုပြည့်ပြသွားမှဘာမှအသုံးမကျဘူးအကျမ်းမြင်အားဖြင့်ဆိုရင်လူပြည့်တယ်ဆိုရင်ငယ်ရွယ်ကောင်းဝင်မယ်တော့ကြာအိုးတော့ဒီနေ့ကြာလူဟိုကြီးအကိုးကိုခွားဟိုကြီးပြည့်ဒီလိုပြည့်ရမှာပဲယုံကြည်ဘာမှအသုံးမကျဘူး ကိုယ့်ကိုဝေဒနာခံစားမှုတွေလည်းဒီတိုင်းပဲတဲ့ဖြစ်ပြီးကြောက်တာလို့ရှင်းတဲ့ဒါဝယ်မရှိဘူးပညာမှတ်သားမှုတွေလည်းဖြစ်ပြီးကြောက်တာလို့ဒါဝယ်မရှိဘူးသင်္ခါရပြုပြင်အားထုတ်မှုတွေတဲ့ကိုယ်မူရာနှုတ်မူရာစိတ်မူရာတွေပြုပြင်နေတာတောင်းရဆက်ပြုပြင်အားထုတ်နေတာသင်္ခါရတွေဒါတွေလည်းဖြစ်ပြီးကြောက်တာလို့သုံးရတယ်တရားတွေပဲနောက်ပြီးတော့ဝိညာဉ်စိတ်တွေတဲ့မြင်နိုင်ကြတိုင်းတွေဖြစ်ပေါ်နေတဲ့စိတ်တွေဒါတွေလည်းဖြစ်ပြီးကြောက်တာလို့ အနေစာမမြဲတဲ့တရားသုံးမရတဲ့အနတ္တတရားတွေကြီးတယ်ပဲပြီးတော့ဒီတရားတွေနေစဉ်နဲ့ပြင်မပြောမမှုညင်းမှုတွေတော့ဒီနေ့ကြံကောင်းတယ်ကိုယုံနေတာလည်းနေ့ကြံမကောင်းတယ်လို့ပဲနောင်ပြအောင်မကောင်းမယ်ဆိုတာတွေလည်းပဲဒီလိုရှိသေးတော့မှဒါမှမကောင်းဘူးနာပြလို့လည်းမထူးဘူးဒီမှာပြလည်းမထူးဘူးဒီလိုဖြစ်တဲ့တရားတွေပဲလို့လောကလုံးမှာညင်းငွေတယ်ညင်းငွေတဲ့နေပင်နာညာဒီကိုယူကြည့်တယ်ဒါပြအောင်လို့မြတ်စွာဘုရားဟောတယ် တရားထုတ်နေတာလည်းအဲဒီနေနေနဲ့ရောက်အောင်ဟောတယ်နေသိနာဝိရဇတိနေသိနာမြင်ဝိရရှိသောဝိရဇတိကမ္မခြင်းလေတော့ဤအလုံးစုံခါရတွေစွန့်လွတ်ပြီးတော့နိဗ္ဗာန်အောင်နဲ့ပြည့်ဝင်သွားတယ်။ဒါမဲ့ဆွဲလာမှုတွေမရှိဘူး။အဲယုံနာတရားတွေသုတ်တန်ခြင်းတွေ့တယ်တွေ့တာချင်းမရှိတော့ဘူး။ယုံနာသင်္ခါရငင်းတဲ့နိဗ္ဗာန်တရားကြီးကိုပြည့်ဝင်ရောက်တယ်။အရိယာမင်းကဖြစ်တော့ဝိရဇတိဆိုမြတ်စွာဘုရားဟောတယ် ဝိရာဂတမခြင်းချင်းကြောင့်ဝိမု ക്തി လွန်မြောက်လေတော့ဤဟိုဖြစ်သွားတယ်ဤရဟိုဖြစ်သွားဒီလိုပါလေရာဂရောဂမောဟဖြင့်ဆွဲလာမှုလွန်မြောက်သွားပြီတဲ့သောတာပန်သောတာပန်အစဉ်ကမ်းလိုက်လွန်မြောက်လွန်မြောက်တာပေါ့ဉာဏ်နာကြရင်တော့အကုန်လုံးလွန်မြောက်တယ်ဝိမု ക്ത သမေဝိမု ക്ത မေပညာနာဟောတိဝိမု ക്ത သမေလွန်မြောက်သွားတယ်ရှိတော့ငငါ၏စိတ်တန်စိတ်တဝိမု ക്ത လွန်မြောက်သွားလေပြီဒီလို ညာနာသင်္ကေမပစ္စုကနာညာမိဟောတိဖြစ်လေတော့ဤအဲစိတ်ကလွံ့မြောက်သွားတဲ့အခါမှာအဲစိတ်ကလေးလွတ်သွားပြီသုဏတေခါရတွေကလွတ်သွားပြီဆိုတာကိုယ့်အကိုယ်ပြန်သိနေတယ်သူကတော့ဒီစွဲကြီးတရားတွေဟောဒီစွဲကြီး၅ပါးတွေဟောတာကသူတို့သောတာပန်ဉာဏအဖြစ်ဟောတာဉာဏအဖြစ်နဲ့လွံ့မြောက်ပုံဟောတယ်ဉာဏအဖြစ်တဲ့ကစိတ်ကြီးရတဲ့ခါတွေသင်္ခါရတွေလောကတွေအကုန်လုံးမတွေ့တာပဲနဲ့နိဗ္ဗာန်ကိုလွတ်ပြီးတော့သွားတာ ပြန်စဉ်းစားလိုက်တော့လွတ်မြောက်သွားတယ်အတိယကြီးလွတ်သွားပြီဒီမုဒ္ဒံလွတ်မြောက်ပေပြီဣတိဤသောကသာနာတိရှိဣတိသောညာနာသိဉာဏ်ရောတိရှိဒီနာဇာတိဟုတိရဓမ္မကရိယံကတံကရဏီယနာပြန်ဣထတာတိသဇာနာတိမေငါဤဇာတိဘဝသည်တရားမှုရိရှင်နာတော်မူ၏နောက်ဘဝသည်ဖြစ်ပြန်လို့တော့ဘဝသည်ဖြစ်တယ်ဆိုတာတာယာတွေ့တာတို့ဒီခန္ဓာ၅ပါးတွေနှိမ့်တဲ့သဘောကြတယ်ဘဝသည်ဖြစ်တာလေ အဲဒါဗုဒ္ဓမှုမရှိတော့ဘဝသေးလည်းမဖြစ်နိုင်တော့ဘူးဘဝသေးကုန်သွားပြီတဲ့ဒါနာပုဂ္ဂိုလ်သိနေတယ်ငါဇာတိဝိသီတံပြမစရိယံမြမစရိယံမြတ်သောခြင်းဝိသီတံကျင့်သုံးရပြီးမြတ်သောခြင်းအိစ္ဆရုပ္ပနာရသဘောတွေသိအောင်လို့ကျင့်လာတဲ့အကျင့်ဟာကုန်ပြီပြည့်စုံသွားပြီဆိုတာသူကလည်းသိအတံကရဏီယံပြုဝေကိစ္စပြုပြီလို့ဒီလိုလည်းသိနာသနာအိဋ္ဌတရားတွေဆိုတာနာတိအိဋ္ဌတရားဒီမဲ့ကိစ္စအလုံးမှာ အတရံတဘာသာပြုဝေလင်နာမရှိတော့ဘူးဒီကဖြစ်ဆက်ပြီးအထုတ်ကြမရှိတော့ဘူးလို့ဉာဏပုဂ္ဂိုလ်ကသူကသူဤဒီဤတော့ဗာနာတိသစ္စာခဏဉာဏ်ကိုဆင်ញင်ပြီးတော့ပြီးသွားလေပြီလို့မြတ်စွာဘုရားကနတ္တလက္ခဏာသုံးဒီကုန်းချုပ်ပြီးတော့ဟောတယ်အဲဒီဒီကနားနေရင်ဆွဲရင်ငါဘူးလို့ဝိပဿနာဉာဏ်သင်တိုင်းတဲ့ဒီဉာဏ်ဖြစ်ကြတယ်တဲ့ဉာဏ်6ပါးဖြစ်သွားပြီလို့မြတ်စွာဘုရားကဒါက သင်္ဆွဲရည်၅ခုက၅ပါးဉာဏ်6ပါးဖြင့်သင်ရအောင်ဘုရားဒီကပြန်ရည်တတ်မယ်ဆိုရင်နှစ်ပေါက်1500ကျော်ကာလက1500 1600နီးပါးကာလကဒီရနိုင်ငံထဲမှာဒီဗာရာဏစီဆေဗာရာဏစီပါပဲအဲဒီနာမိဂရာအောင်လဲဒီလိုမိဂရာအောင်သာနာလို့ခေါ်တယ်အဲဒီမှာရှိပါတယ်အဲဒီမှာသက်တော်ကြီးက ဒီဇိုင်း၅ဦးတရားဟောနာတလက္ခဏာတို့အဲဒီဟောပြီးတော့ဒီဇိုင်း၅ဦးတို့ရဟနာပြကြပြီတဲ့အဲဒီဇိုင်း၅ဦးကတရားနာနေဖို့မြတ်စွာဘုရားနာတလက္ခဏာတို့ဟောနေဖို့အဲဒီဟောရင်းနဲ့ဒီဇိုင်း၅ဦးကတရားနှလုံးသွင်းပြီးတော့ဝိပဿနာဉာဏ်အစဉ်တိုင်းတက်ပြီးတော့ရာဓမေရာဓကိုရောက်ပြီးဉာဏ်နာဖြစ်သွားကြဖို့အဲဒါကိုအာရုံပြုပြီးတော့ပူဇော်ကြရမယ် မိသာသနာနှစ်က2500နဲ့19နှစ်သူကအစရာ45နှစ်ဆက်တော်နေသွားတာအဲဒီ45နှစ်ထဲရော40နဲ့30နဲ့50 60နဲ့နှစ်ပေါ့ဟုတ်လားဟုတ်မှာပါရဲ့ဒီလိုလေဦးနေပဲကြီးလို့ဆိုတာ ဒီစတွေကဘုသူကြောင့်နောက်နေနေစပုံနဲ့တမျိုးပဲဒီ40လောက်ကွာနေဆိုမှလည်းဗမာပြည်ရတော့ဗမာပြည်ရတိုင်းကျိုင်းမယ်နှလုံးသွင်းရမှာအန္တနဲ့ယူရမှာလည်းလို့ဒီကံမပြောနိုင်ဘူးလွန်ခဲ့တဲ့နှစ်2560နှစ်ကာလကအဲဒါရနဲ့ဒီကြီးနီးမိဂရာကိုတော်ရ၌ဒီဆိုရင်၅ဦးကနာဒလက္ခဏာတုတ်တော် မြတ်စွာဘုရားဟောတော်မူသည်ဆိုတော့ဟောတော်မူသောအခါဇေယငါဥရောသည်ဘုရားနှလုံးသွင်း၍အစဉ်တိုင်းရာသနာရတ္တကိုရောက်ရဟနာပြုတော်မူကြသည်ကိုတို့ရဟနာဖြစ်၍ကိလေသာချင်းစင်တော်မူကြသောဇေယငါဥနှင့်တကွမြတ်စွာဘုရားကိုသိခိုးပြီးတော်ပါလေလို့အာမြုရသိခိုးပြီးတော်ရမယ်ဆိုကြမယ် လွန်ခဲ့သောနှစ်ပေါင်း2500နှစ်62နှစ်ကာလကဝါဇောလာတိကျော်9ရက်နေ့9ပင်ဆွဲကြီး9ဦးအားမြတ်စွာဘုရားကအနတ္တလက္ခဏာသို့ ရားဒေသနာတော်ကိုဟောကြားတော်မူလေသည်ဒုက္ခကာလ၌မြတ်စွာဘုရားဟောကြားတော်နတ္တလက္ခဏာတော်တရားတော်ကိုနာကြားကြပြီလင်တရားတော်ကိုနှလုံးသွင်းဆင်ញင်လျက် ပဒနာကိုပွားစေကြလျက်ရဟတမေအရဟတဖို့သောသင်ဆွဲရင်ငါဟုသောရောက်တော်မူကြလေသည်ရဟတမေရဟတဖို့သောရောက်တော်မူကြ၍ဣဒ္ဓာကင်းစင်သော န္နာရှင်သိကြသည်သစ္စာကြီးငါးဦးနှင့်တကွာဆရာဟောတော်မူသောမြတ်စွာဘုရားကို ပြီတဲ့အဲဒါပထမဝါပဲပထမဝါမိဂရာဝမှာပထမဝါဆိုပြီးတော့ငါရဲ့ငါရဲ့ပဲရပြီနောက်အဲဒီကနောက်ဝါတွင်နေတော့ဆက်ပြီးတော့မြတ်စွာဘုရားတရားဟောပုံနဲ့ကျူတောင်းဝင်တဲ့ပုဂ္ဂိုလ်တွေမှပြသားကြရတော့ကောင်းပါရဲ့ညိုကြလဲကောင်းပါရဲ့ အဲဒါလေးတရားတဲ့ဘုဒ္ဓဆရာအောင်နေပထမဝါမိဇရာသုံးဝါဒါလို့ပြောတယ်ဆိုရမယ်ပထမဝါမိဂရာသုံးဝါဒါပဲကျော်ပထမဝါမိဂရာသုံးဝါဒါပဲကျော် ာပိုင်းမှာတော့မပြီးသေးပါဘူးနောက်ပိုင်းတော့ပြီးပုံရပါ သစ္စာပြားတဲ့ငါဟုတရားဟောနေတာလည်းဘယ်သူမှလာနာရပုံမရဘူး။အဲဒီဒီတရားနာပိဋကတ်တွေနဲ့သတင်းပေးရအသိသွားကြမှာ။နာကြကြတယ်တရားနာ။မိဂရာဟုပထမဝါဝါဆိုပြီးတော့နောက်ဆက်ပြီးတော့ဘုံဝါဆက်ပြီးတော့ရာဇီုံမြို့မှာဝါဆိုတဲ့တရားတွေနောက်ဆက်ဟောရမယ်။အဲဒီတော့သင်္ကေတမှာနည်းနည်းတော့မှနောက်ကြရတော့သင်ရဲ့ သုံးနာရီဘယ်မတိုင်ခင်တရားသိနေတာကလည်းနေရာတော့နောက်ကြောက်ဆင်းရမြဝေတရားနဲ့ယနေ့ဖို့၌နှုတ်တော်ဘုဒ္ဓပွားများအာထုအပ်သောကုသိုလ်ကောင်းမှုအပေါင်းဤအဖို့ပါကကိုမိဖတော်အားမြတ်သေးဝေပါကုန်၏ဆွေမျိုးတို့အား ပေးဝေပါကုန်၏ဤရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်အပေါင်းဟာညပေးဝေပါကုန်၏အလုံးစုံသောသတ္တဝါအပေါင်းတို့ဟာညပေးဝေပါကုန်၏အလုံးစုံသောသတ္တဝါအပေါင်းတို့သည် မြရကြ၏ကိုသိနေဗျာသံသာကြပါစေမြမြ